နေ့1384ခုနှစ်တည်င်းကျော်လာဇန်12ရက်ခရစ်တက္ကရာ2012ခုနှစ်အောက်တိုဘာလ20နဲ့9ရက်စနေနေ့ညရန်ချိန်ကာလမှာဗုဒ္ဓမြတ်စွာရဲ့ပထမဆုံးတရားဥလို့ပဲဆိုကြပါစို့နော် တရားဥဒ္ဓမစကြာကိုဦးဇင်းတို့တဏ္ဍသူတဏ္ဍသားများယနေ့ကစပြီးတော့လေ့လာကြပါမယ်ဆိုတော့တန်ကြလာဇန်12ရက်ဆိုတော့ဝါကျွတ်ခါနေပြီပေါ့ဓမ္မစကြာဘယ်တော့ငါဟောဘယ်လဟောတာအခုကတော့တန်ကျွတ်ဆိုတော့ရှင်းနေအောင်နေဟုတ်လားလေဒီဆရာတော်ဘုရားကြီးရဲ့ခုနှစ်နှစ်ဘုရားရှိခိုးရကြသေးလား အဲဓမ္မစကြာဟောပါတဲ့အပုတ်ကလေးမှတ်မိကြဘုရားဖြစ်ခါဟာဟုတ်ပါဘူးမှားကုန်ဘယ်နဲ့ဆယ်လာကြပါဘုရားဖြစ်ခါမိဂရာတုစကြာရွှေဘွားဖြန့်ချီသွားလျက်ငါးပါးဝက်ခီသဝဉ္ကြီးနဲ့မေတ္တောင်းတိုင်ပေါင်းမှခါညောင်းကလာနတ်မြမအား ဝါစုလာပြည့်စနေနေ့ဝဲကြွေ့ကြွေ့လျံတဲ့ဓမ္မစက်ကိုမိမ့်မြွထွေပြဟောဖို့ကြသည်ပါတယ်လဲနောက်ဆုံးအဆုံးလေးတော့ရသေးတာပဲအဲ့ဒါလေးတွေရဖို့ကောင်းတယ်နော်အဲ့တော့ဘုရားမြတ်စွာဓမ္မစကြာတရားကိုဟောတာကဝါဇုလပြည့်မှာဟောတယ်ဒါပေမဲ့ဦးဇင်းတို့တဏ္ဍ စတာကတော့သတင်းကျွတ်ဆိုတော့သတင်းကျွတ်ကအင်္ဂါနေ့ဒီလ30ရင်းနဲ့ဆိုတာသတင်းကျွတ်ပြီပေါ့နော်သတင်းကျွတ်တော့သတင်းကျွတ်တဲ့အကြောင်းလေးနည်းနည်းပြောပြပေးမယ်သတင်းကျွတ်တာသတင်းကျွတ်လာပြီမှာဘုရားတရားသံဃာနဲ့ပတ်သက်တာ၃မျိုးလုံးအရေးကြီးတဲ့အချက်တွေရှိတယ်အလုံးသိကြပြီတဲ့အတိုင်းဗုဒ္ဓမြတ်စွာသတင်းကျွတ်လာပြီနေ့မှာ တာဝရင်သားမှာအဘိဓမ္မာတရားရေပေါင်း90တိတိဟောပြီးတော့လွတ်ပြေကိုဆင်းလာတဲ့နေ့ဆိုတော့ဗုဒ္ဓမြတ်စွာရဲ့ဘဝမှာအဘိဓမ္မာတရားကိုဟောတယ်ဆိုတဲ့ကန္တာကြီးကကြော်လို့မရဘူးခန္ဓာဝါပြည့်တဲ့အချိန်ကမှဗုဒ္ဓမြတ်စွာဒီအဘိဓမ္မာတရားကိုဟောတယ်ဒီအဘိဓမ္မာတရားဆိုတာကြီးကိုအဲ့ဒီခန္ဓာဝါပြည့်ကကြမှာသူဒီနတ်ပြည်မှာဟောပြီးတော့ဒါလွတ်ပြည်မှာလည်းပဲတပြိုင်တည်းအဘိဓမ္မာခုနှစ်ချမ်းနောက်သင်ယူလေ့လာပြီးသားဖြစ်သွားတယ် ဒါတော့ဘုရားမြတ်စွာကဒီတရင်ကျွလာပြည့်နေ့မှာတာဝရဏနတ်ပြည်ကနေပြီးတော့မှနတ်ပြည်မာတွေခြံရံပြီးတော့ရွှေဆောင်တန်းငွေဆောင်တန်းဗရမဆောင်တန်းနဲ့လူပြည်ကိုဆင်းလာတဲ့ခါကျတော့သင်္ကတနဂိုတက်သွားတော့ကသာဝတိရတက်တာနော်အိန္ဒိယဘုရားဘူးရောက်ဘူးသိမှာပေါ့သာဝတိနဲ့သင်္ကတနဂိုတော်တော်လန်းတယ်ဒါတော့ ဒီသင်္ကတနကူဆိုတဲ့မြို့ရဲ့မြို့ဘဝမှာစောင်းတန်းကြလို့နော်စောင်းတန်းရောက်လို့လူပြည်ကနေပြီးတော့မှတခါတည်းဒီပြင်ဒီနေ့ခေတ်ဆိုတော့ဒီပြင် state ကပဲပြောကြပါစို့နော်တာဝတီတို့လို့ရာဇီကျိုးတို့လို့ဒီပြင်ပြည်နယ်ကဒီပြင်နိုင်ငံကဒကာရကမတွေကလည်းပဲအဲ့သင်္ကတမှာသွားပြီးတော့စုပြီးတော့ဘုရားမြတ်စွာကိုကြိုးဆိုရတာဒါတော့အဲ့ဒီကြိုးဆိုတဲ့ပွဲကြီးမှာဘုရားမြတ်စွာလူပြည်ကိုပထမဆုံးစပြီးတော့ဒီ ထားပါတော့နော်မြေကြီးပြင်ကိုခြေတော်နဲ့ထိတယ်ဆိုလို့ရှိရင်ဗရမဇုံနှုတ်ဆက်ခွင့်ရတာကရှင်သာရိပုတ္တရာဦးဇင်းတို့ဓမ္မပဒမှာရှိတဲ့ဒေဝရောဟဏဆိုတာဒေဝရောဟဏဆိုတာနတ်ပြည်ကဆင့်တယ်ဆိုတဲ့အတိပ္ပယ်ရှိတယ်အဲ့တော့အဲ့ဒီအချိန်ခါမှာဒီမြတ်စွာဘုရားအတရိတော်ဟာအမတန်မှကိုထူးထူးကဲကဲလှလွန်းလို့နော်တခါတည်းတကိုးတော်တွေကလည်းပဲဟိုးအောက်ကအဝေစီးထီအောင်ရောက်သွားတာဘုရားမဖြစ်ချင်တဲ့သူမရှိဘူးတဲ့အဲ့ဒါလောက်ထိကြီးကြီးကျယ်ကျယ်သူ့ရဲ့ ဆန့်ကျင်မှုစစ်ကြောင်လားအနန္တတည်းအယောင်ကြီးတို့တွေလွတ်ပြီးတော့မှဆင်းလာတာဒါကြောင့်ဘုရားဖြစ်တာကိုလူတိုင်းဝမ်းပါပြီးတော့နော်ဘုရားဖြစ်ခြင်းရတယ်တဲ့အဲ့ဒီချင်းကမှာဒါကြောင့်ရှင်သာရိပုတ္တရာဗရမအစုံမြတ်စွာဘုရားကိုပြောတဲ့ထင်မှာဒီပြီးတော့ဘုရားတဲ့အဲ့ဒါလောက်တင့်တယ်လှတဲ့အတရေတော်မျိုးကိုမြင်လမ်းမမြင်ဘူးဘူးရှေ့ကလည်းတစုံတယောက်ပြောတာကိုမကြားဘူးဘူးတဲ့နော်ဒီအဘိဓမ္မာနဲ့ပတ်သက်ပြီးတော့ ဒါကြောင့်မြတ်စွာဘုရားရဲ့ဘဝနဲ့ပတ်သက်ပြီးအဘိဓမ္မာတရားဟာအမတန်မှအရေးပါတဲ့အရာဖြစ်လို့ဘဝနဲ့ပတ်သက်ရင်ဘုရားနဲ့ပတ်သက်တဲ့သူ့ရဲ့ကိုယ်တိုင်ဒီမာလည်းပဲအမတန်အရေးကြီးတဲ့ကဏ္ဍတရားနဲ့ပတ်သက်တဲ့အခါကျတော့တရားနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရင်သိတဲ့အတိုင်းပဲဦးဇင်းတို့ဒီပိဋကသုံးပုံရှိတယ်ဝိနည်းပိဋကဆိုတာကယဟန်နေ မိမိတို့ကျွလွန်တဲ့အပြစ်အားလျော်စွာအသေးအကြီးကြည့်ပြီးတော့တိခါဘုတ်တွေပြင်းညက်လို့အပြစ်အားလျော်စွာ ကြည်ပြီးဆုံးမတဲ့သာသနာဖြစ်တယ်တဲ့အပြစ်ကိုကြည်ပြီးဆုံးမတာဒါဝိနည်းပိရက तू ကဒီအပြစ်ကျွလွန်တဲ့အတွက်ဒီအပြစ်သင့်စေဒီအဘသင့်စေလို့အမျိုးပေါင်းမြောက်များစွာခွဲခြားထားတာဆိုတော့အဲ့ဒီတော့အပြစ်အကြီးငယ်ကိုကြည်ပြီးတော့ဆုံးမတဲ့သာသနာဒါဝိနည်းသာသနာသုတ်တန်ကြတော့ဇယိုက်ကိုကြည်တာဒီလူဘယ်လိုပြောရင်နားလည်မလဲ ဘလို့ဟောမှနားလည်မှလဲအချိန်ကောကြိုက်ပြီလားမြတ်စွာဘုရားကနော်တကယ့်ကိုအချိန်ကသူတို့ physics ကလူတွေပြောမယ်ဆိုလို့ဗာလဲဒီကနေပြီးတော့မှတုံးမြန်နေပါတယ်တက်ပြီဆိုလို့ရှင်ဒီကနေတွက်လို့ရှင်တစ်စက္ကန့်လေးတစ်စက်အစက်ကလေးတောင်ကွဲလွဲလို့မရဘူးလို့ကြားဘူးတယ်နော်ဒီကနေပြီးတော့မှတခါတည်းကဘာကြီးပတ်ပြီးတော့ဟိုထက်ကိုတခါတည်းထုတ်တက်သွားတာလေအတိအကျတွေ့ရတာအဲ့ဒီတိုင်းပဲနော် ဘုရားတခါတလေရှေ့တင်ရောက်ပြီးတော့တခါတဒူးထောက်တောင်းပါနေပေမဲ့အချိန်မကြာသေးနေပါအောင်ဆိုတော့တားထားတာတစ်စက္ကန့်လည်းမလွယ်မခံဘူးဘာဖြစ်လဲလဲဆို तू ကလည်းညံအတိကြတွေ့တယ်ဒီချိန်ဒီတမ်းပြောမရသေးဘူးစက္ကန့်တောင်းအလွယ်မခံဘုရားလည်းဒါတော့ तू အတွင်းဆဲဟာအခုကြိုပြောတော့ကြိုမသိဘူးလားဆိုတော့မသိဘူးနော်ဦးဇင်းတို့တော်သားတယောက်နော်ဆရာဝန်ကဆေးတွေပေးတယ်မင်း၄နိုင်တခါစား၄နိုင်တခါတော့တခါတော့တခါတော့ဆိုတော့ तू စဉ်းစားတယ်တခါတည်းအကုန်တော့လေငါမြန်မြန်မပြောက်ဘူးလားတဲ့ သူစဉ်းစားတာမှားသလားဆိုတော့မှားတော့မမှားဘူးဒါပေမဲ့ဆေးဆိုတာတခါတည်းတောက်လို့မရဘူးဟုတ်တော့မို့လားအာကြီးကိုချိန်ပြီးတော့ပေးထားတာဒီအတိုင်းပဲတရားကောင်းတော့ကောင်းတယ်ဒါပေမဲ့တခါတည်းပေးလိုက်လို့ပျောက်မလားဆိုတော့မပျောက်ဘူးများလွန်လည်းရှံထွက်သွားလိမ့်မယ်ဒါမှ overdose ကလည်းပြဿနာဖြစ်တတ်တယ်ဟုတ်လားဒါကြောင့်ဦးဇင်းတော့တရားဟောရင် over ဓမ္မဖြစ်မှာဆိုလို့ရှော့ရှော့ဟောတယ်တိတ်ရှံသွားမှာဆိုလို့ဟုတ်တယ်လေဆရာဝန်နဲ့ဆေးပေး overdose ဖြစ်မှာဆိုလို့ဦးဇင်းတော့လည်းရှော့ပေးတာကူဒါကြောင့်လူတွေရဲ့အခြေအနေကိုကြည့်ပြီး တင့်ပြီဆိုတဲ့အချိန်ကျမှတင့်တဲ့လောက်ကလေးဟောတာဖြစ်လို့သူတို့ရဲ့အတွင်းစရိုက်ဘလို့အခန်းရှိတယ်လဲဘာတွေရှိဘဝလောက်ခဲ့ပြီလဲအခုကောအချိန်ရောက်ပြီလားဆိုတာအကုန်လုံးတစ်ခါတည်းပြောမယ်ဆိုရင်ချက်ထဲမှာအကုန်လုံး like check check check လို့လုံလုံပြီးမှဖရားဟောတာနော်ဆရာဝန်နဲ့ check တယ် like လို့မလားဘာပြီးပြီလားဘာလုပ်ပြီလားဘာစစ်ပြီလားဘာလုပ်ပြီလားဘာဘာခွဲပြီးပြီလားဘာလုပ်ပြီးပြီလားစသဖြင့်သူကအကုန်လိုက်ကြည့်တယ်ဒီတမဲ့လူတယောက်ကိုမြတ်စွာဘုရားဒီကြည့်တဲ့အခါ ဒါကိုသူတို့က service လုပ်တယ်သုံးတာပဲတတ္တဝါတွေကိုကြည့်လိုက်တယ်ဆိုတာတတ္တဝါအကုန်လုံး service လုပ်လိုက်တယ်ဘသူကျွတ်မလားအဲကျွတ်တဲ့လူပေါ်လာပေါ်တဲ့သူတခါပြန်ပြီးတော့သူ့ရဲ့အနေအမြင်အကုန်လုံးသူ့ရဲ့ချက်ကြီးအကုန်ထုတ်ကြည့်တာဖိုင်ကြီးဖွင့်ကြည့်တော့တာဒီမှာအဲ့ဒီဖိုင်ဖွင့်ကြည့်တာဟာသူဘာတွေလုပ်ခဲ့တယ်လဲနော်ဘယ်တော့ငါဘာတွေရှိတယ်လဲအခုသူတော့ရောက်လာပြီအချိန်တန်သလားဟောရင်ကျွတ်မလားမကျွတ်ဘူးလားမကျွတ်မဟုတ်ဘူးကျွတ်မယ်အချိန်တန်ပြီလားမတန်သေးမတန်စောက်အောင် နော်အဲ့ဒီလိုမျိုးတတ္တဝါတွေရဲ့ဝိနည်းရတွေရဲ့ဇေယိုက်အကျင့်ဝါသနာအိန္ဒြေဆိုတာသူတို့ရဲ့ဉာဏ်အမှုရင်ကိုကြည်ပြီးဟောတဲ့သာသနာကိုတုတ်တန်ဒေသနာတုတ်တန်သာသနာလို့ခေါ်တယ်ဒါကလွယ်လွယ်နားလည်အောင်ပြောတာအဘိဓမ္မာကျတော့အဲ့လိုမဟုတ်တော့ဘူးအဘိဓမ္မာဆိုတာကတဘာဝဓမ္မတွေရှိသမျှကိုအကုန်လုံးသူကဟောသွားတာနော် ဒါတော့သုတ်တန်နေမှာကလိုသလောက်ကလေးပဲထိုပုဂ္ဂိုလ်နဲ့ထိုတရားပွဲနဲ့ထိုပရိသတ်နဲ့တင့်တော်အဲတင့်တော်ယုံလေးပဲကြည့်ပြီးတော့အ ਨੇ များကိုချိန်ပြီးဟောတဲ့တရားအဘိဓမ္မာ ရောက်တဲ့အခါကျတော့အဲ့ဒါလို့လူကို မကြည့်ဘူးဓမ္မကိုကြည့်ပြီးတော့ဟောတာဓမ္မပြည့်စုံရေးအဓိကဟောတာကလည်းနတ်ပြည်မှာဖြစ်တယ်ဟောသမျှကိုလည်းနားလည်နိုင်စွမ်းရှိတဲ့နတ်တွေဖြစ်တဲ့အတွက်လူတွေလိုချိန်စရာချင့်စရာမလိုဘူးရှိသမျှအိတ်တုံဖာမောင်းကိုဟောပလိုက်တာ ဒါကြောင့်အဘိဓမ္မာမှာနော်ရိုးရိုးဓမ္မကိုတုတ်တန်ကိုဓမ္မလို့သုံးပြီးတော့အဘိဓမ္မာကျတော့အဘိတလုံးပို့တယ်အဲ့ဒီအဘိကအတိတ်ပဲရှိတယ်နော်ပိုရကောင်းသောလို့တော့မသုံးချင်ဘူးခုနတခါကြီးပြောသလိုပဲပိုရကောင်းတာပိုရကျယ်ပြန့်သောပိုရများပြားသောပိုရအသေးစိတ်သောလို့အဘိဆိုတဲ့စကားလုံးကအဲ့ဒါလို့ဆိုရင်ပိုကောင်းတယ်တို့မဆိုရင်တုတ်တန်ကအဘိဓမ္မာကတုတ်တန်နဲ့မြတ်တယ်ဆိုရင်တုတ်တန်ကနိုင်တယ်လို့ဖြစ်မနေဘူးလားလို့ အဲ့လိုမျိုးဖြစ်သွားတယ်ဒါကြောင့်ဦးဇင်းတို့ကကြိုက်တာကတော့ပိုး၍ကြဲကြဲပြတ်မြတ်အသေးစိတ်စိစစ်ပြီးတော့မှကိုဘယ်ဟာလေးမှမကြံအောင်ဟောလို့ကြဲပြတ်နဲ့ဆိုင်တဲ့ဒေသနာဖြစ်လို့အဘိဓမ္မတုတ်တန်ထက်ပို့ပြီးတော့များတယ်ကြီးတယ်ကျယ်တယ်ဆိုတဲ့အဓိပ္ပာယ်မျိုးဒါအဘိဓမ္မာပဲနောက်ပြီးအဘိဓမ္မာကိုဖះကပဲဟောလို့ရတယ်ကျန်တဲ့တာဝကဆိုတဲ့ရှင်သာရိပုတ္တရာဆံမဟောနိုင်ဘူးဖះသာလည်းဖော်ထုတ်နိုင်တယ် ဒါတရားမလို့လဲဓမ္မမှာလင်းနေတယ်နောက်ပြီးတော့ဗိဓမာဆိုတာအတိတဲ့အတိုင်းဗိဓမာကျမ်းမှာနော် ပုဂ္ဂလပညာဆိုတာတော့တိပါတိကြတဲ့အတိုင်းပုဂ္ဂလပညာဆိုတာပုဂ္ဂိုလ်တွေအကြောင်းဟောသွားတာအဘိဓမ္မာမှာတချို့ကပြောတယ်အဘိဓမ္မာထဲမှာပရမတ်ကြီးပဲဟောတယ်ပညာမပါဘူးဆိုတော့တချို့ကလည်းနည်းနည်းတော့လွန်တာတွေရှိတယ်မဟုတ်ဘူးအဘိဓမ္မာခုနကျမ်းမှာကမှဓမ္မသင်္ကနီဝိပင်းဓာတုကတာပြီးတော့ပုဂ္ဂလပညာပုဂ္ဂလပညာဆိုတော့ပုဂ္ဂိုလ်တွေအကြောင်းဟောတာပုဂ္ဂိုလ်အမျိုးအစားတွေလည်းဟောတာ ဆိုတဲ့ခါကျတော့ဘာနဲ့တူတယ်လဲဆိုလို့ရှိရင်ဟာအကောင်းနေကြီးပဲစားစားစားစားအစီအိတ်နေကြီးပဲစားအစီအိတ်နေစားပါမြိုင်ဘာလို့ပြန်တောင်းတာလဲအချင်းဆက်ကလေးမတောင်းဘူးလားအေးအချင်းဆက်ကလေးပြန်ပေးလိုက်တာပဲအဲ့ဒါအဘိဓမ္မာကအစီအစိတ်နဲ့တူတော့တခါတည်းဓမ္မသင်္ကနေဝင်ပုဂ္ဂလပုဂ္ဂလဓမ္မသင်္ကနေဓာတုကရာပုဂ္ဂလပညာဆိုတော့၃ချမ်းလောက်ဟောပြီးတော့ပရမတ်တရားတွေကြီးပဲဆိုတော့နည်းနည်းဤသွားတဲ့သဘောရှိတယ်ဒါကြောင့်ပုဂ္ဂလပညာကိုဂျားထဲမှာညှက်ပြီးတော့ထည့်ဟောသွားတာပုဂ္ဂလပညာကိုမပယ်ဘူးပညာကို မတ်တွေဟောတယ်ဆိုမှပုဂ္ဂလပညာပညာတွေမပါဘူးလားလို့ပဲပါတယ်အဲ့ဒီကြတော့ပရမတ်မသုံးဘူးသူကနာမည်တွေ category တွေခွဲပြီးတော့မှသုံးသွားတာဒီပုဂ္ဂိုလ်ကဒီလိုกว่าဒီပုဂ္ဂိုလ်ကဒီလိုกว่าဆိုပုဂ္ဂိုလ်မျိုးစားတွေခွဲပြီးတော့သုံးတယ်အဲ့ဒါပုဂ္ဂိုလ်တွေပညာမပါဘူးမထင်နဲ့ပညာကိုလည်းမပယ်ဘူးဆိုတဲ့အကြောင်းပြောတာနော်အဲ့တော့ညာသောအဖြစ်ကတော့အဲ့ဒီပုဂ္ဂလပညာကျမ်းမှာတပါကျန်တဲ့6ကျမ်းသည် ယုတ်နံဓာတ်ပရမတ်တွေကိုဟောတဲ့အတွက်ယုတ်တရားနံတရားတို့ကြီးကိုကြီးပဲပြတဲ့အတွက်အဘိဓမ္မာကိုလေ့လာရင်ပုဂ္ဂိုလ်တ attva ပျောက်ပြီးတော့ပရမတ်သဘောဆက်ရောက်တဲ့အတွက်နာမရူပပရိစ္ဆေဒဉာဏ်ကိုလည်းရဖို့နိစ္စတယ်တဲ့ခင်ဗျားတို့အဘိဓမ္မာလေ့လာတာနာမရူပနဲ့နီးမနီးတော့မသိဘူးစာတွေကတော့ပြောတာပဲနော်ဒါတော့အဘိဓမ္မာအဲ့လိုရှိတယ်ဒါကြောင့်ဒီအဘိဓမ္မာကိုပြောမယ်ဆိုတော့လည်းအများကြီးပေါ့လေဒါ ဓမ္မနဲ့ပတ်သက်လို့အဘိဓမ္မာသည်အမတန်ထူးခြားတယ်ဆိုတဲ့သဘောပြောတာဒါဓမ္မနဲ့ပတ်သက်တာတရင်ကျူလာပြည့်နေမှာဟောခဲ့တဲ့အဲဟောတာမဟုတ်ဘူးပြီးဆုံးသွားတာနော်ဟောတာကဟိုရင်ကစပြီးတော့နာဝါစုကစဟောတာအဲ့ဒီတော့တခါတန်ခါနဲ့ပတ်သက်တာပါလဲဆိုရင်တရင်ကျူလာပြည့်မှာဘာပွဲရှိပဝါရဏပွဲရှိတယ်တဲ့နော်ပဝါရဏပွဲရှိတယ် တို့တို့ချင်းချင်းလေးပြောရမယ်ကောသလတိုင်းမှာနေတဲ့ယဟန်တွေကဝါစုဥမှာမြတ်စွာဘုရားရှင်ကမ္မထန်တောင်းကြပေါ့နော်ဒီလိုပဲကမ္မထန်လေးကိုနေတင်တော်မဲ့နေရာလေးရောက်ပြီးသွားပြီးတော့အဲ့လိုပဲတရင်သုံးညအားထုတ်ကြပြုလုပ်ကြဝါကျွတ်တော့အဲ့ဒီကနေပြီးတော့ပြန်လာကြဘုရားကြောကြတယ်ဘုရားကဒါတော့မေးတယ်နော်မင်းတို့နေရာထင်ရတဲ့နေဆင်ပြေလားဆုံကွန်ကောဆင်ပြေလားပြေပါရဖျက်ဘလို့ဘလို့ရှိပါရဖျက်ညာလို့ရှိပါတယ်အေးမင်းတို့အဲ့ဒီဝါရင်ကလားဘလို့ကြင်ညာတယ်လဲဆိုတော့ဒီလိုတို့ကအာတို့က ဘလို့သဘောထားတယ်လဲဆိုရင်စကားပြောနေရင်မကောင်းတာတွေပြောမိရင်အလေလွတ်နဲ့တန်ဖတ်ပလာပတွေဖြစ်မဲ့အချိန်ပုတ်တယ်ဆိုစကားပြောခြင်းကြောင့်မကောင်းတာတွေပြောမိရင်ဒီပြင်ဟာတွေအကျိုးရုပ်တာတွေပြောမိရင်တခါတယောက်နဲ့တယောက်ပုဂ္ဂတောက်ဆပြပုဂ္ဂိုလ်ချင်းမသိမတင်နေဖြစ်နိုင်တယ်ဒါကြောင့်စကားမပြောဘဲနဲ့ကြင့်ရင်တော့ဒီစကားပြောခြင်းကြောင့်ဖြစ်တဲ့အပြစ်တွေမဖြစ်နိုင်ဘူးဆိုပြီးတော့သူတို့ကစကားမပြောဘဲဒီဘွားတွင်ကြင့်မယ်လို့အဲ့ဒီအကျင့်ကိုသူကသဘောတူလိုက်ကြတာ သဘောတူတဲ့အတွက်ကြောင့်မလို့သူတို့ကတဝါတွင်းလုံးစကားမပြောဘဲကြင့်ငယ်ပြီးတော့လာခဲ့တော့တပည့်တော်တို့တဝါတွင်းလုံးစကားမပြောဘဲကြင့်ပါတယ်ဘုရားလို့ပြောတော့ဘုရားကအဲ့ဒါကိုကဲ့ရဲ့တယ်နော်မူကပက္ခလို့ခေါ်တယ်လူစွန့်လူအစွန့်အာနာမကြတဲ့ပုံကိုယ်တွေနေတယ်လို့မျိုးဖြစ်လို့အဲ့ဒီအကျင့်ကဒိဋ္ဌိတွေမှာခက်ဆန်းနေတဲ့အကျင့်ဒိဋ္ဌိတွေမှာစကားမပြောတဲ့အကျင့်ဒီသူတို့ရဲ့အကောင်းဆုံးအကျင့်တွေထဲမှာပါတယ်ပါတဲ့အတွက်ကြောင့်မလို့ရဟန်းတွေကအဲ့ဒါယူကိုမင်းတို့ကလူစွန့်လူအတွေကျင့်တယ်လို့မျိုး ဒိုရိမဟုတ်တိဋ္ဌိတွေကျင့်တဲ့အကျင့်မျိုးကိုလိုက်ကျင့်တယ်လို့မျိုးကျင့်တယ်ဆိုတာကောင်းတယ်ထင်သလားစကားဆိုတာပြောသိရင်ပြောရမယ်အကျိုးရှိတဲ့အမျိုးပြောရမယ်အထောက်အကူဖြစ်တဲ့အမျိုးပြောရမယ်မြတ်စွာဘုရားဆိုလို့ရှိရင်မှန်ကန်တဲ့စကားအကျိုးရှိတဲ့စကားဆိုရင်ပြောတာပဲဒါကြောင့်တယောက်နဲ့တယောက်အထောက်ပံ့နော်မိမိတို့မှာရဟန်းဆိုလို့ရှိရင်အာဘတ်သိရင်သိတဲ့အဘတ်တွေကိုတယောက်နဲ့တယောက်ထောက်ပြပြောဆိုရမယ်စကားပြောခြင်းအပြင်လည်းမိမိတို့အတွက်ကနော်မသိတာကိုမင်းမြန်ခွင့်ရှိတဲ့အတွက်မသိတာလေးလေးသိရမယ်စသည်ဖြင့်ပေါ့နော်ဘုရားဆုံးမပြီးတော့ဒီနေ့ကစပြီးတော့တယောက်နဲ့တယောက် မိမိတို့ဝါတွင်တရင်သုံးတဲ့အခါမျိုးတွေမှာမှားတဲ့ပြုလုပ်ပြောဆိုမှုကာယကံဝစီကံမနောကံတွေရှိကြဆိုရင်တနည်းနော်အာဘနဲ့နိစ္စတဲ့ပြုမှုပြောဆိုမှုတွေရှိခဲ့တယ်ဆိုရင်နော်မြင်ရင်တော်၎င်းကြားရင်တော်၎င်းတို့တို့မဟုတ်ယုံမတန်တရားရှိတယ်ဆိုရင်တော်၎င်းဘုရားတိပိတော်ကိုပြောဆိုဆုံးမကြပါပြောဆိုကြပါလို့အဲ့ဒီလိုမျိုးတပားနဲ့တပားဖိတ်မှန်တကပြုတော်ကိုပဝารဏလုပ်တယ်လို့ခေါ်တယ်ဒါရရန်တော်များမှာတရင်ကျွလာပြည့်နေမှာစုပေါင်းပြီးတော့အဲ့ဒီလိုမျိုး ပေါ်ဝါဒနာလောက်ကြရပါတယ်မြန်မာနိုင်ငံမှာတော့ဂိုင်းလိုက်တော့လောက်ကောင်မြို့နယ်လိုက်တော့လောက်ကောင်လောက်ကြပါတယ်ဦးဇင်းတို့ဘေးဧရိယာမှာတော့ဦးဇင်းတို့ဓမ္မနန္ဒဆရာတော်ဘုရားကြီးဆရာတော်ဦးတိလနန္ဒကဒီဘေးဧရိယာကျောင်းနေမှာတကျောင်းနဲ့တကျောင်းကူကူသွာလာဆက်ဆံနေဆိုတော့သဘောမျိုးရှိအောင်လို့ဆိုပြီးတော့မှတကြောင်တက်လှက်အလှည့်ကြလောက်ပါတယ် နော်တောင်ပေါ်ကျောင်းကတော့တောင်ပလူကျောင်းကတော့သွားရေးလာရေးခက်ခဲလို့သူတို့ကတော့နည်းနည်းလေးရမ်းနေခက်မှာစိုးလို့ဆိုပြီးတော့တောင်အောင်ကျောင်းတွေမှာလောက်ပါတယ်ဒီပေအောင်ဒါတော့ဒီနှစ်ကတော့ဦးဇင်းတို့ဘေးဧရိယာမှာဟောဒီနာကဒီလီစီတီကျောင်းမှာအလှည့်ကြပါတယ်ဒါတော့တန်ဃာတွေကအဲဒီမိမိတို့အလှည့်ကြတဲ့ကျောင်းမှာတစ်ပါးနဲ့တစ်ပါးအခုလိုဒါဝိနည်းထုံတာဇင်လာမပြည့်နော်ဘောဝါဒနာပြုတဲ့အလေးထားတွေအဲ့လိုရှိပါတယ်ဒါတော့ရဟန်းများမှာဘဝရဏပြုတယ်ဆိုတာဘုရားရှင်ကိုယ်နဲ့ကတောင်းမှယဟန်တွေကိုပြောဘူးလေအေးငါဘုရား နဲ့ပတ်သက်ပြီးတော့မှလည်းမသိတဲ့နာတွေတွေ့ကြရင်ခြေသားတို့ပြောကြလို့ဒီလိုဘုရားရှင်ကိုယ်နဲ့ကကိုမှ open လုပ်တယ်ဒါတော့ဦးဇင်းတို့အိမ်နေသူနော်ဒီဒဂရကမများအတွက်လည်းပဲဒါလေးတွေဟာကျင့်သုံးရင်ကောင်းတယ်လို့ထင်ပါတယ်နော်ဥပမာထားပါတော့လူဆိုတာဟာဘသူဖြစ်စေတော့နော်ကိုလုံးမိတဲ့အကိုအပြစ်မြင်ခြင်းမှမြင်တာအပြစ်လို့ထင်ခြင်းမှထင်တာလေတစ်ဖက်ကကြည်ကကြမှာအဟုတ်သားပဲငါလောက်တာမှားတယ် ငါပြောတာမဟုတ်သေးဘူးเนาะမှန်တော့မှန်တယ်အတန်မှားချင်မှားမယ်ပေါ့ဒီအတန်နဲ့ပြောလို့မဖြစ်ဘူးစသည်ဖြင့်ဒါတော့ကိုလည်းပဲအဲအဲ့ဒီလိုမျိုးရှိကြလေခိုင်းငါကတော့နော်အသေးကြီးတဲ့ပုဂ္ဂိုလ်ကတော့လည်းပဲပြောလို့ရတာပေါ့အေးငယ်တဲ့ပုဂ္ဂိုလ်ကတော့ကြော့တယ်ဆိုရင်ဒါထုံးစံဖြစ်နေပြီကဲအသေးကြီးတဲ့ပုဂ္ဂိုလ်ကဘယ်လိုပြောမလဲကဲအသေးကြီးတဲ့ပုဂ္ဂိုလ်ကျတော့ဘယ်လိုပြောမလဲငယ်တဲ့ပုဂ္ဂိုလ်လွယ်လွယ်လေးပဲတို့တို့တွေတော့အသေးကြီးပြီဟေးတတိကလည်းမေ့နော်ကိလေသာကလည်း နော်မပြတ်သေးတဲ့ခါကျတော့ तू ကလည်းဟိုဘက်ကိုဆွဲဒီဘက်ကိုဆွဲကိုကအယုတ်ကျိုးအယုတ်ကျိုးဆွဲခံရတဲ့ယုတ်သေးပဲဆိုတော့ तू သူ့ကိုမလွန်ဆန်နိုင်လို့သူ့နောက်လိုက်ပါပြီးမှားတာလည်းရှိခြင်းရှိမယ်အသက်ကြီးတော့တတိမိတ်လို့ပြောဆိုတာလည်းရှိခြင်းရှိမယ်အဲဒီတော့ဒုတို့တွေအိုရာအိုတဲ့အခါကျတော့ဒုကပိုးပြီးတော့မှဒဏ်ရာဒဏ်จิตတွေများတာဖြစ်တဲ့အတွက်တတိမိတ်လို့ပဲပြောပြောနော်အဲအိုခြင်းနှိပ်စစ်လို့ပဲတခါတည်းကိလေသာရဲ့ဒဏ်ရာဒဏ်จิตတွေကြောင့်မို့လို့မိမိကအဲစိတ်က စိတ်လိုက်မှန်ပါပြောဆိုမိသည်ပဲဖြစ်ဖြစ်တို့တို့တွေကိုတော့ခွန်းလွတ်ကြပါလို့ကြီးတဲ့ပုဂ္ဂိုလ်လည်းမပြောသင့်ဘူးလားပြောသင့်တယ်အပြစ်ကတော့ကြီးတယ်ငယ်တယ်မဟုတ်ဘူးရှိတာဘုရားတောင်းဖွင့်ပေးတာအဲ့ဒီလိုမျိုးအကြီးအငယ်အထက်နဲ့အောက် open လုပ်ပေးရင်ဆက်သွယ်ရင်ဘာဖြစ်တယ်လဲတဲ့အဲ့ဒီတော့တယောက်နဲ့တယောက်မြုံထားတာလေးတွေကအဲ့ဒီချိန်ကျတော့ကျေသွားတယ်ပျောက်သွားတယ်တယောက်နဲ့တယောက်ဝီရောဒီပฏิပက္ခမဖြစ်တော့မဖြစ်တော့ငကောတော့ကတင်းနေတဲ့ tension လေးတွေ ခံစားမှုထုတ်မပြောပဲအတွင်းထဲမှာခံနေတာလေးတွေကပြည့်အောင်သွားတော့ဩ तू က तू ကလှုပ်တယ်ဆိုပေမဲ့စိတ်ထားတော့ကောင်းပါတယ်တခါတလေလူဆန်စိတ်လက်မှာမပြောပြီမယ်ဆိုတော့တစ်ဖက်သားလည်းခွန့်လွတ်ကျင်တတ်သွားတာပေါ့အဲဒါကြောင့်အဲ့ဒီလိုမျိုးမိမိပြောမိတယ်ဆိုလို့ရှင်လည်းပဲဒါကိုကြည့်တဲ့သူကလည်းငဲတဲ့သူကိုဒီလိုပြောတင်တယ်ငဲတဲ့သူကတော့တောင်းပန်ကြောတင်ပါတယ်ဒါတော့လူတွေမှာလည်းလူပေါ်ဝါဒနာလုပ်ရင်ရတာပဲဒါကြောင့်အဲ့ဒီရဟန်းနေပေါ်ဝါဒနာလောက်တာကိုကြည့်ပြီးတော့မြန်မာနိုင်ငံမှာတော့ တရင်ကျုပ်ကိုလူကြီးတွေသွားပြီးတော့ခရောကြတာရှိတယ်မလားလို့ဟွန်းအဲ့ဒါနေလာတာအဲ့ဒီလိုကနေပြီးတော့ရဟန်းနေအတူယူပြီးတော့လောက်ကြတာဒါတော့ခရောတယ်ဆိုတာအပြစ်ရှိရင်ခွင့်လွတ်ပါလို့ပြောတာပဲဒါတော့ကြီးတဲ့သူကလည်းပဲနော်လာခရောတဲ့ပစ္စည်းလေးယူဆူလေးပေးအောင်လည်းတော့မဖြစ်သေးဘူးဗျဦးစင်းထင်တာတော့အေးကွယ်တို့တို့တွေလည်းနော်တတိချွတ်ချွတ်တိမ်ပါလို့မှားကြတာရှိရင်တို့အများပုံမှာလည်းခွင့်လွတ်ပါလို့ဒါလေးတော့ဦးစင်းဖြည့်စေခြင်းနဲ့စွတ်စေခြင်းနဲ့နော်ခရောလို့ဆူပေးတာတော့တခုပေါ့ဗျာကိုလည်းပဲမှားတာရှိခဲ့ရင်ဒါ လူငယ်တွေလည်းကျင့်တတ်သွားတာပေါ့နော်ဒါကြောင့်ဝိဇ္ဇနောတရင်ကျွလာပြည့်နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ဗုဒ္ဓနဲ့ပတ်သက်လို့လည်းအရေးပါတဲ့နေ့ဖြစ်တယ်ဓမ္မနဲ့ပတ်သက်လို့လည်းပဲပြီးဓမ္မဒေသနာတော်ကြီးကိုဟောလို့ပြီးလို့နော်လူပြည်ကိုပြန်ကြွားရောက်လာတဲ့နေ့ဖြစ်ပါတယ်တန်ခါနဲ့ပတ်သက်လို့လည်းပဲဘဝရဏပြုကြတဲ့နေ့ဖြစ်တဲ့အတွက်တရင်ကျွလာပြည့်ဆိုအမတန်ထူးခြားပါတယ်လို့နော်ဒါလေးကိုဘုသူတာပြပြောပြတာပါဒီနေ့ဦးဇင်းတို့စမှာကတော့နော် ဓမ္မစစ်ကြဒီတရားကိုစမယ်ဒါတော့ဒီနေ့ကတော့အစနေလည်းဖြစ်တော့ဦးဇင်းတို့အနေနဲ့လည်းပဲမနေ့ပြန်အလုပ်တွေရှိနေသေးတော့ကြောင်းမှလည်းလှုပ်ရှားတွေကကြံရစ်သေးတယ်ဆိုတော့ပထမဦးဇင်းတို့ဒီပေးထားတဲ့စာရွက်ထဲမှာဓမ္မစစ်ကြအမွန်းဆိုပြီးတော့မှလေရိပဏိတဥမောင်ကြီးရေးထားတဲ့အမွန်းလေးရှိတယ်အဲ့ဒါလေးကိုဦးဇင်းကဖတ်ပြီးတော့နော်ရှင်းပြပေးမယ်ပြီးလို့ရှိရင်သင်္นานသားတွေကပထမ ဦးဇင်းပေးထားတဲ့စာရွက်ထက်ကပဲကြည်ပြီးတော့ဓမ္မစစ်ကြာကိုအားလုံးညီညာဖြပြဦးဇင်းနဲ့တန်ပြိုင်ရွတ်ဖတ်ပြီးတော့ဘုရားမြတ်စွာမိဂရာဝံဗာရဏသီပြည်မိဂရာဝံတော်ထဲမှာဟောပြီးတော့ပြိတ္တအဖြစ်တော့နော်လူသားတွေက၅ဦးပဲရှိတယ်ကိုဏညာဝုပပတ္တိယမာနအတ္တစီနောက်မြမပေါင်းကတော့16ကလေးရှိတဲ့နတ်နတ်တွေကတော့ရေလို့မရဘူးတဲ့ဒါတော့ဘုရားမြတ်စွာဟောခဲ့တဲ့နေရာကို ရောက်ဖူးတဲ့သူများအာယုံပြုပေါ့နော်အဲ့ဒီနေရာအခုတော့ platform ကြီးပဲရှိတော့ဘာမှမရှိဘူးအလက်တက်တယ်မှာတော့ကြောက်တိုင်ငုံငုံကလေးတော့စိုက်ထားသေးတယ်နော်အဲ့ဒီနေရာမှာဘုရားမြတ်စွာတရားဟောတယ်ဆိုတာလေးကိုအာယုံပြုပြီးတော့ပါဠိလည်းရွတ်ဖတ်မယ်ပြီးလို့ရှိရင်မြန်မာပြန်ကိုလည်းဆက်ပြီးတော့မှနော်ခဏနားပြီးတော့ဖတ်သွားကြမယ်ပေါ့ဒါတော့ဒီနေ့တင်တန်းရဲ့အစဆုံးနေ့ဖြစ်တဲ့အတွက်ဦးဇင်းတို့လေ့လာကြမယ်ဓမ္မစစ်ကြာအမတန်အရေးကြီးပါတယ်ဆိုတော့ဒါလေးတွေကိုအဲနှုတ်ထက်မှလည်းပဲ ပါဠိတော့အလုံးရပြီးသားဖြစ်ပါလိမ့်မယ်မြန်မာပါဠိလိုလည်းရထားရင်ကောင်းတယ်နော်ဒါလေးကိုကိုကဗုဒ္ဓဘာသာတယောက်ဆိုတာဒါမျိုးလေးတွေလေ့လာကြင့်မှတ်စေခြင်းပါတယ်ပြီးတော့မြန်မာပြန်လည်းနော်တည်စေခြင်းနဲ့ပြီးတော့အတိတ်နဲ့ဒိဗေတွေကိုလည်းလေ့လာကြမယ်ဆိုတော့ပိုးပြည့်စုံသွားတာပေါ့ဒါတော့ဒီပါဠိမှာသတ္တမူနဲ့မတူပါဘူးဘာခေါင်းစဉ်ပေးတာပြောတာပါ အဲခေါင်းစဉ်လေးတွေကိုဦးစင်းကခွဲပြီးတော့မှဒီနာမည်လေးတွေမှတ်လို့လွယ်အောင်သင်တန်းချတဲ့အခါကျတော့အဲ့ဒီနာမည်လေးတွေဟာသူ့ရဲ့အရေးကြီးတဲ့အပိုင်းလေးတွေဖြစ်တဲ့အတွက်နာမည်လေးတွေခွဲခွဲပြီးတော့တပ်ပေးထားပါတယ်ပါဠိမှာဒါကြောင့်ဆတ်ထမူပါဠိစာအုပ်ကြီးနေတော့တိုက်ရိုက်ကြည့်မတူတတ်ပါဘူးတချို့ဟာလေးတွေကိုနာမည်လေးတွေကိုနားလည်အောင်လို့ဒီဘက်ကဗာပြောတာလဲဆိုတာမျိုးသိအောင်လို့အပေါ်မှာထက်ထက်ပေးထားပါတယ်ဓမ္မစစ်ကြာတကယ်တမ်းပြီးသွားတဲ့နေရာကဓမ္မစစ်ကြာဘာမှမဖြစ်တူတူလေးရယ်နော် ဒါတော့အဲ့ဒီနေရာလေးကဘယ်နေရာမှာဓမ္မစစ်ကြာဆုံးတယ်လဲဆိုတာလေးကိုဘုရားဖြစ်တဲ့အချိန်ဝန်ခံတဲ့အချိန်ကအဆုံးမပြီးရင်ဒါဓမ္မစစ်ကြာမဟုတ်တော့ဘူးနောက်ကတွေကဓမ္မစစ်ကြာတူတူလေးနော်တစ္ဆာလေးပါးမှာသူကဒီနောက်ဆုံးနေရာလေးပေါ့နော်လှည့်ပြပြီးလို့ရှင်ဒါပြီးတော့တာဒါကြောင့်မလို့ကျန်တဲ့အရာတွေကကုဋေညအဲဟိုရင်ဖြစ်တဲ့ဟိုရင်နေအဲတန်ခါရနနာတင်တဲ့ပုဂ္ဂိုလ်တွေကနေကုန်းချုပ်တယ် ပြီးတော့မှရှင်ကုဋေညမထေရကြီးသောတာပန်ဖြစ်တယ်ဒါနောက်ကနတ်တွေကြွေးကြော်တယ်စသဖြင့်အဲ့ဒါမျိုးတွေပါသွားတာဒါဓမ္မစစ်ကြတုတ်ဖျောင်းဟောတာနဲ့မဆိုင်တော့ဘူးဒါမှတ်တမ်းဟောဒါတော့အဲ့ဒီလိုလေးတွေလည်းခွဲခြားပြီးတော့သိအောင်လို့ခေါင်းစဉ်ခွဲလေးတွေတက်ပေးထားပါတယ်ဒါတော့ဓမ္မစစ်ကြဆိုတာကိုလည်းပဲကိုကတကယ်အသားဟာဘယ်ဟာလဲဆိုတာသိသွားအောင်လို့နောက်ပြီးတော့မှဦးဇင်းတို့ဟိုဒီဓမ္မစစ်ကြမှာပါတဲ့ပထမဆုံးဂါထာ၃ပုဒ်ကလည်းပဲဒါဓမ္မစစ်ကြထဲမှာမပါဘူးဒါကဦးဇင်းတို့ ဆရာတော်ဥပုပ်ကနေပြီးတော့ဒီဓမ္မစစ်ကြာကိုရွတ်ကြဖတ်ကြမဲ့ပုဂ္ဂိုလ်တွေအကျိုးအဖြစ်နဲ့အမွန့်ဆိုတာအမွန့်တန်ထားတာအကျိုးဖြစ်နေထည့်ပေးထားတာဘိက္ခုနံပင်စာဝိကိနံဆိုတာဒါဓမ္မစစ်ကြာသုံးနေမဆိုင်ဘူးအေဝံဝေတုတံလည်းမဆိုင်ဘူးဒါတော့ဓမ္မစစ်ကြာဘုရားဆရာလို့ဆိုဒွေမေဘိခွေရစတယ်အဲဒါကြောင့်အဲ့ဒီလိုလေးတွေသိအောင်လို့ခေါင်းစဉ်ခွဲလေးတွေကိုအဲ့လိုခွဲခွဲပြီးတော့ထည့်ပေးထားတာဒါကအားလုံးကိုခြုံပြီးတော့ပြောပြတာဒါတော့ကောင်းပြီ ဒီအခုနကဓမ္မစကြာရွတ်ကြတော့မယ်ဆိုတော့ဒီဓမ္မစကြာဝတ်အသင်းနေမှာနော်ရှေ့ကနေပြီးတော့ဥဆောင်ပြီးတော့ရွတ်တဲ့ပုဂ္ဂိုလ်မြို့သမီးဖြစ်စေမြို့သားဖြစ်စေခေါင်းဆောင်ပြီးတော့ဒီဒီဓမ္မစကြာတုတ်တံကိုရွတ်ကြဖတ်ကြပါစို့လို့ဥတည်ပြီးတော့ပရိဒံတံပနာမဟေဒီမာရတ္တဗလောကဤထဲဓမ္မစကံပနာမဟေဆိုတာ တိုက်တွန်းတာရွတ်ကြပါစို့လို့တိုက်တွန်းတာအဲ့ဒီတိုက်တွန်းတာလေးကဟိုလေဒီပဏိတာဥမောင်ကြီးက သူ့ရဲ့ဓမ္မစစ်ကြအမေးဖြေစာကိုတွေ့ဘူးကြလားမသိဘူးចောင်းသားတွေခန့်ရက်ကွက်ထက်မှာခုနဝိသုရိမေတို့ပြီးဓမ္မတို့ဖြေသလိုမျိုးမေးလိုက်ဖြေလိုက်လောက်ထားတဲ့စာအုပ်ကလေးရှိတယ်အဲ့ဒီလက်ဒီပန္နိတာဥမောင်ကြီးရဲ့ဓမ္မစစ်ကြအမေးဖြေအနတ္တလက္ခဏာတို့အမေးဖြေမှာဒီဓမ္မစစ်ကြအမွန်းဆိုတာလေးရှိတယ်နော်အဲ့ဒီအမွန်းလေးကမှတ်သားပွဲလဲကောင်းတယ်ဒီဏိဒန်းကအဲ့ဒီဓမ္မစစ်ကြကိုဘာကြောင့်ဟောတယ်လဲဆိုတော့အကုန်လုံးခြုံပြီးတော့နောက်ကဟာတွေကိုထည့်ထားတယ်ဥစဉ်နောက်တစ်ပတ်သင်ဒါလာတော့မယ်နော်အခုတော့သိများများမပြောသေးဘူး အဲ့တော့အဲ့ဓာတွေကိုသူကဏိဒန်းမှာနော်ဒူရဏိဒန်းအာဝိဒူရဏိဒန်းတန်တိကေဏိဒန်းဆိုပြီးတော့ဝေသောဏိဒန်းနော်မနိမဝေဏိဒန်းကကလိဖြစ်တဲ့ဏိဒန်းဆိုပြီးတော့ရှိတယ်အဲ့ဒါကိုသူကခြုံပြီးတော့အမွှန်းနဲ့မှာထည့်ပေးထားတာဖြစ်တဲ့အတွက်အမတန်မှကောင်းပါတယ်အဲ့တော့ဦးဇင်းကအဲ့ဒါလေးကိုဖတ်ရင်းနဲ့အတိပ္ပယ်ရှင်းပြသွားမယ်ပြီးတဲ့အခါကျတော့ဒီရဲ့အဆုံးကြမှာဦးဇင်းတို့ကပါဠိကိုဆက်ပြီးတော့ရွတ်ဖတ်ပူဇော်ကြမယ် ဘုံပန်းပါရမီထိမ့်ထိန်ဝေသည်စိန်တေထိုထားသောဘုရားကရှေလျားလွန်လေလေသင်ချေနှင့်ကနေတသိမ့်ဆယ်စင့်သောပါရမီတို့ကိုဖြည်စည်းသိမ့်စီတော်မူခဲ့ရာဒီလောက်ထိကတော့နားလည်ဖို့မခက်ပါဘူးเนาะเนาะဒီပင်ကရာအစကတ္တဗအဆုံးစောတို့ဘုံတို့ဤစခဲ့တာကဒီပင်ကရာဖျားခြေရင်ကနေစခဲ့တာ အဲ့တော့အဲ့ဒီကနေစားပြီးတော့ဖြတ်တန်းလာတာပဲအထိလဲဆိုရင်ကတ္တပအဆုံးတဲ့ကတ္တပဘုရားရှင်အဆုံးလို့ဆိုလို့တယ်ဒီပင်ကရာအစကတ္တပအဆုံးသောထုဘုံတို့ဤမြို့ကျုံသည့်ဗျာဒိတ်ပန်းကိုဘုရားမြတ်စွာတို့တကယ်ဗျာဒိတ်ဆိုတာဘုရားဖြစ်မယ်လို့တိတိကျကျဘုရားတစုကပေးလိုက်တဲ့စကားလုံးကိုဗျာဒိတမုတ်ချသေးကြဖြစ်မယ်ဒီစကားလုံးကို ပန်းကလေးနဲ့တင်းပြီးတော့ဩငါ့ကိုတော့သေးကြပေါ့ နော် prophecy ပေါ့နော် protection လုပ်ပေးလိုက်ပြီဆိုပြီးအဲ့ဒါလေးကိုခေါင်းမှာတင်ထားတာခေါင်းနဲ့တင်တယ်ဆိုတော့စိတ်ထဲမှာမှတ်ထားတာပြောတာဒါလေးကိုအထွတ်အမြတ်ထားလိုက်တဲ့အတွက်ခေါင်းပေါ်တင်ခေါင်းနဲ့ထက်အထွတ်အမြတ်ထားတော့ဘာလေးနဲ့တူသွားလဲဆိုတော့ပန်းလေးလိုဖြစ်သွားတာပေါ့ပန်းဆိုတာဘယ်သူမှခြေထောက်သွားမပန်ဘူးဘဲပန်းလဲခေါင်းပဲပန်မှာပေါ့ဗျာမြတ်တဲ့နေရာနော်ဒါကြောင့်မလို့ဗျာဒိတ်ကိုပန်းနဲ့တင်စားတာမြွကျုံသည့်ဗျာဒိတ်ပန်းကိုဆင်းမြန်းတော်မူခဲ့ပြီးသည့်နောက်တဲ့ဗျာဒိတ်ရပြီးတဲ့နောက် ထွန်းတောက်ကဲမြင့်ပါရမီအဟုံးက အလုံးစုံရင့်သည်ဖြင့်ပါရမီရင့်ပြီးပွန်လိုနီးကြုံလေသောတိုင်းဘုံမေဇိမကပိလအောင်နန်းအောင်မေဇိမတိုင်းကပိလဝတ်နေပြီတော်လို့ဆိုလိုတယ်ကပိလအောင်နန်းနန်းတော်ကြီးသခင်ဘယင်သုတ်တော်ဒနညာနန်းမဒေဝီ မေဒီဝံတိုင်းနိုင်ဘယင်သုတ်တော်ဒနမင်းကြီးကတောင်ညာတင်ထားလက်ရဘက်ကမိဖုရားကြီး နော်ဒါကိုဆိုလိုတယ်ညာနမ်းမှဒေဝီမေတိဝမ်တိုက်၌ဂိမ့်ပိုက်တော်မူပြီးလျင်လုံပိနိဥယင်ဝဲဖွားမြင်တော်မူခဲ့၍တစ်ဆက်၆နှစ်အရွယ်တော်တွင်မေရသောကံဘူးဖွားနေကံဘူးဆိုတာရွှေကိုပြောတာနော်ပါဠိစကားဆိုတော့ရသောရရာမိဗျာအမတန်ချောတာနော်အမတန်ချောလွန်းလို့ရွှေရုပ်ကလေးလိုချောလို့ နော်ရွှေလေးလိုဖွာလာသလားတောင်အောင်မြဲလိုကံဘူးဖွာလို့ဒီလိုတင်စားသုံးထားတာနော်မေရသောကံဘူးဖွာနှင့်စုလျာတော်စုလျာတော်ရစ်စင်တာယာဟုဖွာမြင်လေးနိမိတ်ထန်းသည်တွင်ကြည်ရွှင်တော်မချမ်းမြေနော်နိမိတ်၄ပါးထင်ပြီဆိုတော့စိတ်တော်ကလောကီကိုညင်းငွေလာတာဘုရားဖြစ်ကိုစိတ်ကညွတ်လာတာကြည်ရွှင်တော်မချမ်းမြေလောကီမှာနေတာကိုပြောတယ် ကြည်ရွှင်သောမချမ်းမြေလောကီမှာညီးငွေ၍ထိုနှစ်ညင့်တန်ကောင်ရွှေနှန်းကိုခွာရှောင်း၍နောမာတောင်းတစ်ဖက်ကံတို့မြန်ထွက်တော်မူခဲ့လေတည်းဒါပထမဆုံးပိုက်နော်တောထွက်ပြီတဲ့အနောမာတောင်းကန်းခြေကိုရောက်လာပြီအနောမာတောင်းဆွဲတွင်ဆန်တော်ကိုဖြတ်ပေ၍ရှစ်သွဲသောပရိခရာကို ဂတိကာပြမမင်းသက်ဆင်း၍လူကသဖြင့်လူနတ်တို့ထိပ်ပန်းသည်မြယဟံပြုပြီးသောအကျင့်တော်ဒုက္ခရ၆နှစ်မြတိုင်တိုင်ကျင့်နိုင်ဖို့ခက်ခဲကိုရဲရဲကြီးကျင့်သုံးလျက်ဒီနေရာမှာတချို့မှတ်တတ်ပါတယ်ဒုက္ခစရိယာဆိုပြီးတော့เนาะဒီနေရာမှာကဒုက္ခရဆိုတာလေးသိသိချာချာမှတ်ကြပါသင်္นานတက်ထားတဲ့သင်္นานသူသင်္นานသားပြီးပြီး ဒုဆိုတာခဲရင်တာကရကလောက်ရတာဆိုတော့ခဲခဲရင်ရင်လောက်ရတယ်ဆိုတာဒီနေရာမှာဘလောက်ခဲရင်တယ်လဲမဖြစ်နေလောက်အောင်ကိုခဲရင်တယ်လို့ဆိုလိုတယ်ဖရာဖရာလောက်မကြောင်ဒါကိုလုံနေတာဒါနောက်ပိုင်းသင်ရင်တွေ့ပါလိမ့်မယ်နော်ဒုက္ခရရဲ့အဓိပ္ပာယ်တွေဦးဇင်းတို့အကျယ်ချက်ပြောဖို့ကိုစိတ်ကူးထားတယ်နော်လုံနိုင်ဖို့ခဲရင်တဲ့အကျင့်ကြီးကို6နှစ်တည်းတည်းကျင့်တာ အကျင့်တော်ဒုက္ခရ6နှစ်မြတိုင်တိုင်ကျင့်တိုင်မို့ခေခဲကိုရဲရဲကြီးကျင့်သုံးလျက်ရဲရဲကြီးဆိုတာကဘလို့မှကိုဝိရိယတော်ကကြမသွားဘူးလို့ဆိုတော့အဲ့ဒါလောက်ခက်ခဲတာကိုတခါတည်းရဲရဲဝုံဝုံအသက်ကိုစွန့်ပြီးတော့ကျင့်တာရဲရဲကြီးကျင့်သုံးလျက်နောက်ဆုံးတဲ့အတိုင်6နှစ်ပြည့်တည်တိုင်အောင်လို့ဆိုလိုတယ်ပင်ဘောဓိဘွေမန္တိုင်ဝဲဘုရားဖြစ်ကနီးနော်ဘောဓိပင်ကိုရောက်ခါနီးအချိန်အထိ ဒီအကျင့်မှားကြီးကိုမစွန့်မချင်းလို့ဆိုလိုတာပေါ့နော်ဒါတော့ဒီဒုက္ခရာစရိယအကျင့်မှားကြီးအတ္တကလိမထာအကျင့်ကြီးကိုစွန့်ပြီးရင်အဲ့ဒါပြီးမှသူကစွန့်နေပါလေခံစားပြီးအားလေးရှိကကြမှာဘောဓိပင်ကိုကြွတာလေဒါတော့အဲ့ဒါကိုဆိုလိုတယ်နောက်ဆုံးတဲ့အတိုင်ပင်ဘောဓိဝေမန္တိုင်ဝဲလေးဆိုင်သောသစ္စာနဲ့ပုဒိအာမြိုက်ပန်းကိုဘာပါလိမ့်ပုဒိအာတဲ့ပုဗ္ဗေနိဝါဒညာဒိဗ္ဗစကုညာအာသဝေခယညာ ကြေးနေတာပဲတို့သင်္นานသားတွေကတော့အားရဖို့ကောင်းတယ်နော်ဘုဒ္ဓအာမြိုက်ပန်းကိုဆွလန်းကာလွယ်ကူရွှေလက်တော်ခြူပြီးမှရန်သူတော်ငါတွေနှောက်ရှစ်သည့်မန်စစ်တွေကိုညစ်ညစ်ကြေချေမုံလျက်ရွှေဘုံတော်ဂုံတကုံကိုမိုးစွန့်ထိဖြန့်လွှာသုံးစင့်ဘုံခရိုင်ပြားမှာ မြတ်ဖရာဖြစ်တော်မူလေတည်းဒါဒုတိယပိုက်လူရောနပါမြမမကျွင်းဘုံခပင်ကဝါစင်ပူဇော်ကြရာတမ္မာတန်ဗုဒ္ဓသုံးလောကမဂိုက်အမြိုက်ထိုထားမြတ်ဖရာဖြစ်တော်မူပြီးနောက်ကိုရောဓိတာဖူချမ်းသာဖြင့်တတ္တာတတ္တမြတ်ဌာနဝေဒီနေရာမှာ အရေးကြီးလာပြီ ရားဖြစ်ပြီးတဲ့အခါကျတော့တမ္မာသမ္ဗုဒ္ဓသုံးလောကမကိုက်အမြိုက်ထိုထားမြတ်ဘုရားဖြစ်တော်မူပြီးနောက်ဘာဖြစ်သွားတယ်လဲဆိုတော့ကိုတော်ထီးတာအဲ့ဒီအထီးကဘာထီးလဲတူးဒီနော်အထီးအမပြောတာမဟုတ်ဘူးတူးဒီလို့ဆိုလိုတယ်ကိုတော်ထီးတာတပါးတဲ့ငါကြီးပဲလို့ဆိုလိုတယ်ဘာဖြစ်လို့လဲတရားဟောဖို့ကြည့်လို့တော့တတ္တဝါတွေရဲ့ဉာဏ်မျက်လုံးမှာအဝိဇ္ဇာတွေကဘုံကိလေသာတွေပိတ်နေတော့ ဟောလဲကျွတ်မှာမဟုတ်ပါဘူးတဲ့ကိုယ့်ဘာသာကိုအေးပဲနေပါတော့မယ်ရေလို့စိတ်ကူးတော်ပေါ်လာတာကိုဆိုလိုတယ်ကိုဒီသာဖိုချမ်းသာဖြင့်ဖိုချမ်းသာလေးဝင်စားပြီးနေရရင် ကောင်းပါပဲလို့အဲ့ဒါလို့စိတ်ပေါ်တာကိုရောဒီသာဖိုချမ်းသာဖြင့်တတ္တာတတ္တခုနှစ်ခုနှစ်လီ49เนาะတတ္တာတတ္တမြတ်ဌာနဝေနဝတာလီဆိုတာနဝဆိုတာကိုတာလီဆိုတာက40 40ရဲ့ကိုရဲ့ပေါ့เนาะ 49ပါပိရိကစာပေမှာကအငယ်တဲ့ကဏ္ဍကရှေ့ကထားတယ်နဝဒါလီဒါလီဆိုတာစက်တာလီပေါ့ဗျာစက်တာလီဆိုတာ40ပေါ့နော်40ရဲ့9နဲ့ပေါင်းတော့49တတ္တာတတ္တမြတ်ဌာနဝေနဝဒါလီရစ်စင်စီဖြင့်ယက်ဒီမွေလျော်စံတော်မူပြီးနောက်ပေါရောက်သည့်မြင်တရားလမ်းစဉ်ကို ဆင်ခြင်တော်မူလျာလွန်စွာနဲ့နဲ့ခက်ခဲပြီးတောင်းတရားကောင်းကို အပေါင်းများစွာတတ္တဝါတို့လည်းဘယ်မှသိနိုင်ကြမည်နည်းဘုရားစိတ်ထဲမှာပေါ်လာတာပြောတာငါသိတဲ့တရားကအမတန်လင်းနေတဲ့ဂံပြီးတော့ဒုဒ္ဒသောဒုရဏုဘောတော်နဲ့ဦးဇင်းတခါရှင်းပြခဲ့ပြီးသားနော်နင်းနေတဲ့ခက်ခဲတဲ့သိဖို့ခက်တဲ့တတ္တဝါတွေကကာမအကုံအာယုံမှာပြောတယ်ဉာဏ်မျက်စိမွဲတယ်ကိလေသာထူတယ်အဲ့ဒီလိုတွေစိတ်ထဲမှာ တရားဓမ္မဘက်နဲ့တတ္တဝါတွေရဲ့လိုအစ္ဆာတရားလိုက်စားနေတာเนี่ยတောင်းနှင်းမြောက်ရှင်းနေတော့အမှောင်နဲ့အလင်းဘလို့မှမဆိုင်သလိုဖြစ်တာဒါကြောင့်ဘုရားကစိတ်တော်မှာอืมစိတ်ဘုဒ္ဓဇင်လို့ပြောနေတာစိတ်အားပြစ်သွားတယ်ပေါ့အဲ့ဒါကိုဆိုလိုတယ်ငါဟောလိုက်ကြွမှာတိမှာမဟုတ်ဘူးတဲ့နော်ဘယ်မှာတိနိုင်ကြမည်နီးကိလေသာပြောထူလာပြီညစ်ကြေးမြူနဲ့လူနာမြမတ္တဝါတို့ ငါဤတရားမဟောကြပဲမဟောတော့ဘူးလို့ဆိုလိုတယ်ငါကကိုထီချမ်းသာမိ၍ငြိမ်ကြီးငြိမ်စွာဖလားတမပတ်ကလေးဝင်ပြီးတော့နိဗ္ဗာန်အာယုံပြုပြီးတော့ဖိုလ်ချမ်းသာကလေးနေရရင်ဒါအငြိမ်ဓာတ်ကြီးငြိမ်နေတယ်လို့ဆိုလိုတယ်နော်နိဗ္ဗာန်ကအာယုံပြုနေတာဘယ်လောက်များငြိမ်ချမ်းမလဲစဉ်းစားကြည့်ပေါ့စိတ်ကူးလေးနဲ့ငြိမ်ငြိမ်ကြီးငြိမ်စွာဖိုလ်ချမ်းသာဖြင့်ဝင်စားကနေတော့မြည်နှလုံးဖြင့် စောထုဘုံမြတ်ဘုရားသည်အားလျော့တော်မူခဲ့ပြန်လေရာစာလေးကမဆုံးသေးဘူးတောက်တောက်တောက်ဆိုပြီးတော့ရှေ့ဆက်တာတဲ့နော်အားတော့ပြစ်လို့နော်ဒီလိုဖြစ်နေတဲ့အချိန်ခါမှာနော်ထုံးစံအတိုင်းပေါ့ပွဲတွေဘာတွေကြည့်လို့မင်းသမီးတစ်ခုခုဖြစ်တော့မှဆိုရင်ကဲမဲ့လူတော့လာမဖြစ်မှာကိုဟုတ်လားဒါတော့အဲ့ဒီဟာအတွက်မျှော်ထားတာ နော်အားကတော့ယော့သွားပြီအားယော့တော်မူခဲ့ပြန်လေရာတကားတော့မပိတ်လိုက်ပါနဲ့ဦးစင်းနှစ်ပိုက်မပိုက်ဘူးပိုက်လားမပိုက်ဘူးကဲမဲ့သူမျောနေတာအဲ့ဒါအဓိပ္ပာယ်ရှိတယ်ဇာဖတ်ရင်နော်တောက်တောက်တောက်ဆိုရင် hmm something is coming ဟလာတခုတော့လာတော့မယ်ထိုသည့်အခါဟောတွေ့လားထိုသည့်အခါမိုးပြမဟုမဟာသဟံပတိဘယ်သူလဲအဲ့လူကသဟံပတိပြမမင်းဆင့်လာပြီနော် မဟာသဟံပတိအရေးကုန်သိလေတော့သိပြီဗျာနတ္တိဝတ္တဘောလောကောဘောအိုအချင်းတို့ လောကလောကကြီးသည်နတ္တိဝတ္တပစ္စည်းတော်မြည်တကားဟောဩဘုရားမြတ်စွာလက်သိခြင်းတဲ့ကဘာတသိမ့်ပါရမီတွေဖြည့်တတ္တဝါတွေခြေချွတ်ခြင်းလုံးလို့ဘုရားဖြစ်အောင်ကြင့်လာပြီဘုရားဖြစ်တဲ့အခါကျမှတတ္တဝါတွေကိုဉာဏ်မြေလုံးမွဲတုံးရလေကလားဆိုပြီးတော့မှ အားတော်ရော့ရော့ဖြစ်ရင်တော့တတ္တဝါတွေမေဖို့အကျိုးကြီးနဲ့လွဲရကြည်ရဲ့တဲ့အဲ့ဒါပြောတာနတ္တတိဝတ္တဘောလောကောဤကဲ့သို့ညီးတွားလျက်ဘုရားထံဘုရားရှင်ထံသို့လျင်မြန်စွာသက်ဆင်း၍ရှ िख ိုးခြင်းအင်ဇလီအကျဉ်းချင်းတင်ချီလျက်သမင်ကြီးစေရနာသမင်ကြီးဆိုတာပြည့်စုံတာပြောတာနော်စေရနာအပြည့်လို့ဆိုလိုတယ်သမင်ကြီးစေရနာရိုသေခြင်းအဖျားဖျားကို ရှေ့တော်မှာပြူပြီးမှတောင်းပန်တော့မယ်ဒေသေတုဗံဒီဘဂဝါဘဂဝါဘုံတော်နေဝွန်ထွန်းတထိန်တိန်တာကိန်ထွဖူးနိဗ္ဗာန်မူနိဗ္ဗာန်ကိုပြပေးမဲ့လမ်းပြမှုကြီးပေါ့ဗျာနော်နိဗ္ဗာန်မူဓမ္မံတိမြင်ထိုးတွင်အလင်းထိန်လက်ဓမ္မစက်ကိုဒေသေတုတတ္တဝါအများအား ကရုဏာရှိထား၍ဟောကြားတော်မူပါဖရာဝတ္တဝကတန္တံဤကဲ့သို့တောင်းပန်သဖြင့်နိဗ္ဗာန်ပိုင်အရှင်လေးသစ္စာသခင်သည်တိမြင်ပြီးတရားနှင့်ကိုဟောမြတ်တော်မူခြင်းငါကရုဏာအာယုံမွမ်းထုံသောနှလုံးဓာတ်ဖြင့်ဆုံးဖြတ်တော်မူလေသည်တွင်တခါမဆုံးပြန်ဘူးတောက်တောက်တောက်တောက်နဲ့လာပြန်ပြီကဲဟောတော့မယ်ဘု து ဟောမလဲ စဉ်းစားပြန်ပြီလေဗြဟ္မာသံပတိအဘိယာဇကခွန်တောင်းသည့်ဗြဟ္မာသံပတိအဘိယာဇကဆိုတာကပါဠိလိုတောင်းပန်တယ်လို့ဗမာလိုအဓိပ္ပာယ်ရှိတယ်နော်အဘိယာဇကလုပ်တယ်ဆိုတာတခုခုတရားရောက်ကိုလင်းမြတ်တဲ့ပုဂ္ဂိုလ်အတွက်သွားပြီးတော့တောင်းပန်လျောက်ထားရင်ပါဠိလိုအဘိယာဇကလုပ်တယ်လို့ခေါ်တယ်တချို့ကျမ်းများမှာဘသူတောင်းပန်သောကြောင့်ဆိုတာအဘိယာဇကဘသူဖြစ်သောကြောင့်လို့သုံးတတ်တယ်အခုဘုရားမြတ်စွာဘုရင်ပြီးလို့တရားဟောဖို့အဘိယာဇကတောင်းပန်တာဘသူလဲ သဟပတိမြမမင်းကြီးပေါ့ဒါကြောင့်မြမသဟပတိအဘိယာစကခွန်တောင်းသည့်ကိစ္စအကြောင်းလောကကိုညံကွယ်ရက်ဖြင့်ဖြန့်ကျစ်၍ရှုလေသောဉာဏ်စစ်ခုအတွင်သို့ထင်လင်းမြင်လာတုံမိဂဒာမြန်ရကုံတွင် ပြည့်စုံပြီးပါရမီ၅ပါးသောဝိကီအားဝိကီဆိုတာအစုကိုပြောတာ group နော်၅ပါးသောဝိကီအားအစချီအာဒီကံ အဲ့ဒီမှာအာဒီကံကလည်းပါဠိစကားလုံးအာဒီဆိုတာ etc ကိုပြောတာအစရှိသည်ဖြင့်လို့ဆိုလိုတယ်နော်ဦးဇုံတို့ပါဠိတွေမှာတော့အာဒီဆိုတာကစသည်ဖြင့်ပေါ့ကွာလို့စကားလုံးကိုခြုံလိုက်တာဒီမှာတော့အင်္ဂလိပ်လို etc etc ဆိုပြီးတော့ပြောကြတဲ့စကားလုံးနဲ့အတူတူပဲအစရှိအာဒီကံဒီနေရာမှာအာဒီဆိုတာအစကိုလည်းရတယ်နော်အာဒီဆိုတာကအစရှိသည်ဖြင့်လို့ပြောသလိုအဥအစကိုလည်းဆိုလိုတယ်အစချီဒီနေရာမှာတော့ ပထမဆုံးဆိုတဲ့အဥ္ဥစနဲ့ပို့ပြီးတော့ကင်တင့်လျော်တယ်ဓမ္မစကြာဟောဖို့အတွက်နော်အဲ့ဒါတော့အာဓိကံစက်တုတ်တံကိုပထမဆုံးဓမ္မစက်တုတ်တံလို့အဓိပ္ပာယ်ရမှာပေါ့အာဓိကအစဆိုတော့အာဓိကံဓမ္မစက်တုတ်တံကို သမုဋ္ဌံသမုဋ္ဌံခွန်အိမ်၍ညွှန်းမိန်တော်မူခြင်းက ရွှေစက်ကြပဒုံပန်းစုံနှဖျားမြန်းကြွ၍ ရွှေစက်ကြပဒုံပန်းစုံနှဖျားမြန်းကြွ၍ဘုရားမြတ်စွာခြေချင်းကြွတာကိုဆိုလိုတယ်နော်စုံနှဖျားလေစုံနှဖျားခြေထောက်နှဖျားခြေဘွားတော်နဲ့ကြွတာရွှေစက်ကြပဒုံပန်းဘုရားမြတ်စွာနေတာကဥရုဝေဥရုဝေအာဘောဓိပင်မှာနော်ဘောဓိပင်ကရောက်နေတယ်ပင်စဝိကင်၅ခုကဘယ်မှာလဲဘာရဏတိအဝေးကြီးပဲကားနဲ့၄နာရီကျော်လောက်မောင်းအောင်မယ်နော်ဒါတော့ ဒါတော့အဲ့ဒီမှာဗာရာဏသီကိုဖျားမဲ့ဆိုတာအဲ့ဒီခီးကြီးကိုခြေချင်းကြွမှာဒါကိုဆိုလိုတယ်အဝေးကြီးဒါတော့ရွှေဘုံမှာရွှေစစ်ကြဘုံပန်းစုံနှပြမြန်းကြွ၍ဘောဓိနံအောင်မြေမှာရောက်နေတာကဖျားမဲ့ဆိုတာရှိနေတာကဘောဓိပင်မှာနော်မဟာဘောဓိမှာဘောဓိနံအောင်မြေမှာရှောင်းသွေး၍ရှောင်းသွေးတယ်ဆိုတာကြွပြီးထွက်ခွာပြီး ရှောင်းသွေး၍အကြွမိဂရာတောဝနအတွင်ဒီနေရာမှာတောကတော့ဗမာစကားဝနကပါဠိဝနက တောတောနဲ့ဝနနဲ့အတူတူပဲဒါနော်ဝနဆိုတာပါဠိတောကဗမာမိဂရာတောဆိုတာမိဂရာဆိုတာဘေးမဲ့တောနော်မိဂရာတောဝနအတွင် တာပတဆိုတာကအဲ့ဒီချိန်ကယဟမဟုတ်သေးတော့ယသိကို တာပတလို့ခေါ်တယ်ဗျနော်ယသိတွေပရပိုက်တွေကိုတာပတလို့မှတ်ပါ ပါဠိစကားတာပတ၅ဥတို့အားတရားဥဟောကြတော်မူလေသည်မှာ တွေမေဘိကဝေအန္တာပပ္ပစီဒေနနဒေဝိတပါအစဖြာသောဓမ္မစကြာတရားမြတ်ကြီးဖြစ်လေသည်ဘုရားစင်စစ်ဖြစ်ပြီးသောအခါရှေးဥစွာဖြင့်ဓမ္မစကြာဟောတော်မူခဲ့သည်အချက်များကို ထောက်ထားကာဆင်ခြင်းလင်းလင်းကြီးမြင်ကြပြီလျင်သူတော်စင်မြတ်ကလေးတတ္တာမျိုးဓာတ်ပါလျက် ဦးဇင်းတို့ပြိဿတွေဖြစ်သွားပြီနော်သူတော်စင်မြတ်ကလျာမြတ်ကလျာမြတ်တဲ့ကလျာဏသူတော်စင်လို့ဆိုလို့တယ်သူတော်စင်မြတ်သူတော်စင်မြတ်ကလျာတတ္တာမျိုးဓာတ်ပါလျက်ရိုးရိုးတော့မလုပ်ကြပါနဲ့တတ္တာမျိုးစီလေးနဲ့လုပ်ပါတဲ့ဟလားနော်ဥဩဒရာအာငယ်နေလိမ့်မယ်မဖြစ်ဘူးသွားထိုင်အောင်ပါဆိုတာမျိုးတော့အာနာပါနာတော့မလုပ်ပါနဲ့ကျုပ်ကတယောက်တည်းလည်းကိစ္စမရှိဘူးအာမနာနေရတယ်အိတ်ရှင်အိတ်တာအိတ်နေခဲ့နော်ဒါတော့တတ္တာမျိုးထက်တဲ့တန်တာ တတ်တာကဥစဉ်တို့ push လုပ်ပေးတာဒါကိုလုံမဲ့လုံမဲ့ဆိုအဲ့ဒါအခြေခံမဲ့ကုသိုလ်ရဲ့အစတတ်တာကပဲဗျာတရားမယုံကြည်ရင်ဘယ်သူလုံမလဲတန်တရားမယုံဘယ်သူလုံမလဲဘုရားမယုံဘယ်သူလုံမလဲဒါကြောင့်ဓမ္မကိုကိုကယုံယုံကြည်ကြည်လေးလေးစားစားလုပ်တာကိုတတ်တာမျိုးထက်သန်တတ်တာမျိုးဓာတ်ပါလျက်သာသနာတော်ကိုခိုးလုံ၍ကြည်ယုံရင်းရှိကြသောကလျာဏဂိုင်းဝင်ခမရတို့သူတော်ကောင်းတွေဆိုပြီးတော့ဂိုင်းဝင်ခိုင်းတာကလျာဏဂိုင်းဝင် တတ္ထာတကြည်လင်သည့်ကြည်လင်သည့်ဖြစ်နေတယ်အဲ့ဒါလေးအောက်မြင့်မှားနေလို့နော် တတ္ထာတကြည်လင်သည့်သူတော်စင်မိတ်သင်္ကဟာတို့သည် စိတ်တမ္မာအရင်ခံလျက်သမုဋ္ဌံစက်ကြာမြတ်လာသောတုတ်ဓမ္မာကိုနှုတ်လျာကွန့်မြူ၍ယင်ကျူကာရွတ်ဆိုကြပါကုန်စို့ ကဲဦးဇင်းတို့ဖြည်းဖြည်းပူဇော်ကြမယ်နော်ဘေခုနံပင်စဝိခိနံဣတိပတနာနာမကေမိဂရာယေဓမ္မဝရံယန္တံနိဗ္ဗာနပါပကံတဟံပတိနာမကေနမဟာဗျံမေနယာစီတောစတုသစ္ဆံပကာသင်တော လောကနာထောအဒေတိနန္ဒီတံတဗ္ဗဒေဝေဟိတဗ္ဗတံပတ္တိတာတကံတဗ္ဗလောကဟိတထာယဓမ္မစကံပနာမဟိဧဝံမေတုတံဧကံတမယံဘဂဝါသဝေထိယံဝိဟရတိဣတိပတ္တနေ မိဂတာယေတတရာခောဘဂဝါပင်စဝေကိယေဘေခုအာမန္တေတိခဏလေးဣတိနာတိလေးမှာဝိသအဲလုံးကြီးတင်လေးထည့်ပေးပါအောင်နော်ဣတိပတနိဘုရုကကောင်းကောင်းမဖတ်ခဲ့ရဘူးလှုပ်ရှုပ်လို့ဣတိပတတိမိဂဒါယေနော်တတရာခောဘဂဝါပင်စဝိကိယေဘေခုအာမန္တေတိအောက်ကိုဆက်မယ် တွေမေဘိခဝေအန္တာပပစိတေနာနသေဝိတဗ္ဗာကတမေတွေယောစာအဲ့ဒီနေရာခဏလေးတွေပြီးရင်ရပ်ထားနော်ဘယ်ဟာတွေဘယ်နှစ်ပါးလဲလို့ဆိုလို့ဘယ်ဟာနှစ်ပါးလဲလို့မေကွန်းထုတ်တဲ့ဟာဖြစ်တဲ့အတွက်ယောစာရံနဲ့သွားမယောနဲ့နော်ယောတွေ့တိုင်းသွားမယောနဲ့ယောတွေ့ရင်နေရာတကာယောရင်ဒုက္ခရောက်တတ်တယ်ဒါကြောင့်ယောစာရံကတတ်တတ်နော်ဒါကြောင့်ထပ်ဆိုမယ်ကတမေတွေ ယောဇာယံကာမေတုကာမတုခံလိကနုယောကောဟိနောဂမ္မောပောထုဇဏိကောအနာရိယောအနတ္ထတံဟိတောယောဇာယံအတ္တကိလမထာနုယောကောဒုက္ခောအနာရိယောအနတ္ထတံဟိတောခဏလေးအဲ့ဒီမှာဇာလုံးလေးတွေက PDF လို့တော့ပူးသွားတယ် အမ်အဲ့ဒီမှာအတ္တကိလေသာနိယောဂောနဲ့ဒုက္ခကြမှာအမှန်ကတော့ခြားတဲ့နဲ့နော်ခြားရှိရမယ်အပေါ်ကလည်းဒီတိုင်းကာမေတုကာမတုခံလိကနိယောဂောနဲ့ဟီနောနဲ့ကြမှာခြားပြီစီဗီဒီယိုဘလို့တော့ပူးကုန်လို့အဲ့ဒါတွေကဂိုင်းစစ်စစ်သွားမယ်ဧတေခောဘိခဝေဥဘောအန္တိအနုပါကမ္မ မေဇီမာပฏิပဒာတထာဂတိနာအဘိသံဗုဒ္ဓသခုကရဏီညာနာကရဏီဥပါသမာယအဘိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တတိကတမဟာသတာဘိခဝေမေဇိမာပฏิပဒာတထာဂတိနာအဘိသံဗုဒ္ဓ ဇခုကရဏီညာနာကရဏီဥပါသမာယအဘိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တတိအယမေဝအရိယောအထင်ကိကောမေကောတေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တော ဓမ္မာအာဇီဝောဓမ္မာဝါယာမောဓမ္မာတတိဓမ္မာသမာတိအယံခောတာဘိခဝေမေဇိမာပฏิပဒာတထာဂတိနာအဘိတံဗုဒ္ဓာသကုကရဏီညာနာကရဏီဥပါသမာယအဘိညာယသံဗောဓာယ နိဗ္ဗာနာယတံဝတ္တတိဣဒံခောပါဏဘေခဝေဒုက္ခံအရိယသစ္ဆံဇာတိပိဒုက္ခစရာပိဒုက္ခဗျာတိပိဒုက္ခောမရဏံပိဒုက္ခံအပိယေဟိတံပယောဂောဒုက္ခောပိယေဟိဝိပယောဂောဒုက္ခောယံပိဿံနလဘတိ တံပိဒုက္ခံတံခိတေနာပင်စုပါဒာနိခန္ဓာဒုက္ခဣဒံခောပါဏဘေခဝေဒုက္ခသမုဒယံအရိယသစ္ဆံယာယံတနာပောနောဘဝိကာနန္ဒီရာဂသကတာတတရာတတရာဘိနန္ဒီနီတေယတိတံကာမတနာ ဘဝတနာဝိဘဝတနာဣဒံခောပါဏဘေကဝေဒုက္ခនិရောဓံအရိယသစ္ဆံယောတတ္တယေဝတနာယအတေတာဝိရာဂនិရောဓောသာဂောပฏิနိသေကောမௌတိအနာလယောဣရံခောပါဏဘေကဝေ ဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္စံအယမေဝအရိယောအထင်ကိကောမေကောတေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိ ဣဒံဒုက္ခံအရိယသစ္ဆန္တိမေဘိခဝေပုပ္ပေအနနုတုတေတုဓမ္မေတုသက္ခောဥဒ္ဓပါတိညာဏံဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိတံခောပဏိတံဒုက္ခံအရိယသစ္ဆန္တိ ပရိညေယန္တိမေဘိခေဝေဘုဗ္ဗေအနာနုတုတေတုဓမ္မေတုသက္ခောဥဒ္ဓပါတိညာဏံဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိဓံကောပဏိဒံဒုက္ခံအရိယသေစံပရိညာတန္တိမေဘိခဝေ ဘုဗ္ဗေနနုတုတေတုဓမ္မေတုသက္ခုံဥဒပါတိညာဏံဥဒပါတိပညာဥဒပါတိဝိဇာဥဒပါတိဟာလောကောဥဒပါတိဣဒံဒုက္ခသမုဒယံအရိယသစ္ဆန္တိမေဘေခဝေဘုဗ္ဗေအနနုတုတေတုဓမ္မေတုသက္ခုံဥဒပါတိ ညာဏံဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိဟာလောကောဥဒ္ဓပါတိတံခောပဏိတံဒုက္ခသမှုတယံအရိယသစ္ဆံဘာတပန္တိမေဘိခဝေဘုဗေအနနုတုတေတုဓမ္မေတုသက္ခောဥဒ္ဓပါတိညာဏံဥဒ္ဓပါတိ ပညာဥဒပါတိဝိဇာဥဒပါတိအာလောကောဥဒပါတိတံကောပဏိတံဒုက္ခသမုဒယအရိယတေသံဘိနန္တိမေဘိကဝေဘုဗ္ဗေနနုတုတေတုဓမ္မေတုသက္ခောဥဒပါတိညာဏံဥဒပါတိပညာဥဒပါတိ ဝိဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိဣဒံဒုက္ခនិရောဓံအရိယသစ္စံတိမေဘိကဝေဘုဗ္ဗေအနနုတုတေတုဓမ္မေတုညာဏံဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိ တံခောပဏိတံဒုက္ခនិရောဓံအရိယသစ္ဆံသစ္စိကာတပံဓိမေဘိခဝေဘုဗေနနုတုတေတုဓမ္မေတုသက္ခုံဥဒ္ဓပါတိညာဏံဥဒ္ဓပါတိဘေညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိဟာလောကောဥဒ္ဓပါတိ ဒံခောပဏိတံဒုက္ခនិရောဓံအရိယသစ္ဆံသစ္စိကတံတိမေဘိခဝေဘောဝေအနနုတုတေတုဓမ္မေတုစေခောဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိ ဣဒံဒုက္ခនិရောဓဂာမိနိပฏิပဒာရိယသစ္စံဓိမေဘေခဝေဘောဘေနနုတုတေတုဓမ္မေတုသေခုံဥဒပါတိညာနံဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိဟာလောကောဥဒပါတိ တံခောပဏိတံဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆံဘာဝေတဗန္တိမေဘေခဝေဘုဗေအနနုတုတေတုဓမ္မေတုသေခုံဥဒပါတိညာနံဥဒပါတိဘေညာဥဒပါတိဝိဇ္ဇာဥဒပါတိဟာလောကောဥဒပါတိ ဓံခောပဏိတံဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆံဘာဝိတံတိမေဘိခေဝေဘုဗေအနနုတုတေတုဓမ္မေတုသက္ခုံဥဒ္ဓပါတိညာဏံဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိဟာလောကောဥဒ္ဓပါတိ ယာဝကိဝံစမေဘိခဝေဣမေတုစတုတုအရိယသစ္စေတုဧဝံတိပရိဝတံဒွါဒတကာရံယထာဘူတံညာနာတတနံနသူဝိတုဒ္ဒံဟောတိနေဝဒါဝဟံဘိခဝေတတေဝကေလောကေတမာရကေတဗျမကေ တတမနဗျမနိယာပဇာယသာဒေဝမနုဿာယဓမ္မတံဘောဓိအဘိဓမ္ဗုဒ္ဓောတိပစ္စညာတိယတောသခောမေဘိကဝေဣမေတုစတုတုအရိယသစ္စေတုဧဝံတိပရိဝတံဓဝါဒတကာရံယထာဘူတံ ညာနာတတနံသူဝိသုဒ္ဓံဟောတိအထာဟံဘိကဝေသာတေဝကေလောကေသာမာရကေသာဗျမကေတတ္တမနဗျမနိယာပဇာယသာဒေဝမနုဿာယအနုတရံသမ္မာတံဘောတေအဘိတံဗုဒ္ဓောတိပစ္စညာတိညာနိသပါဏမေ ဒတနံဥရပါတိအာကုပ္ပမေဝိမု ക്തി အယမန္တိမာဇာတိနတ္ထိဒာနိပုဏ္ဏဘဝတိဣဒမောစဘဂဝါအတ္တမနာပင်စဝိကိယဘေကုဘဂဝါတောဘာတိတံအဘိနန္ဒုံတိဣမသမိန်စာပါဏဝေယကရဏသမိန် ဘညမာနေဟာယတမတောကွန်တင်ညတဝိရဇံဝိတမလံဓမ္မစကုံဥရပါတိယံကိစီသမုဒယဓမ္မံတပ္ပန္တံនិရောဓဓမ္မန္တိဘဝတိတေသပနာဘဂဝတောဘဂဝတာဓမ္မစစ်ကေဘုံမာဒေဝတတ္တမနုဿဝေတုံ ဧတံဘဂဝတာပါရာဏတိယံဣတိပတနေမိဂဒာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံဓမ္မနေနဝါဗျမနေနဝါဒေဝေနဝါမာရေနဝါကေနာစီဝံလောကသမိန်တိ ဘုံမာနံဒေဝနံတတ္တံသုတ်တော်ဝါဇာတုမာရာဇိကာဒေဝတတ္တမနုဿာဝေတုံဧတံဘဂဝတာဗာရာဏတိယံဣတိပတနေမိဂတာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံသမနေနဝါဗျမနေနဝါ ဒေဝေနာဝါမာရိနာဝါဗျံမှုနာဝါကေနာစီဝါလောကသမိန်တိဇာတုမာရာဇိကာနံဒေဝာနံတတ္ထံသုတ်တော်ဝါဒါဝတိန်တာဒေဝာတတ္ထမနုဿဝေတုံဧတံဘဂဝတာဗာရဏတိယံဣတိပတနေမိဂဒာယေ အနုတ္တရံဓမ္မစကံပဝတိတံအပတိဝတိယံတမဏိနာဝါဗျမဏိနာဝါဒေဝေနာဝါမာရိနာဝါဗျံမှုနာဝါကေနာစီဝါလောကသမိန်တိဒါဝတိန်သာနံဒေဝနံတတ္ထံသုတ်တဝါဒေဝံတတ္ထမနုဿဝေတုံ ဧတံဘဂဝတာဗာရဏတိယံဣတိပတနေမိဂဒာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံသမဏေနာဝံဗျမဏေနာဝံဒေဝေနာဝါမာရေနာဝါဗျာမှုနာဝါကေနာစီဝါလောကသမိန်တိ ယာမာနံဒေဝနံတတ္တံသုတ်တဝါတုတိတာဒေဝတတ္တမနုဿဝေတောဧတံဘဂဝတံဗာရဏတိယံဣတိပတနေမိဂဒာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံတမနိဒေဝေနဝါမာရေနဝါ ဗျံမှုနာဝါကေနာစီဝါလောကသမိန်တိဒုတိဒါနံဒေဝနံတတံသုတ်တဝါနေမာနရတိဒေဝတတ္တမနုဿာဝေတုံဧတံဘဂဝတာပါရဏတိယံဣတိပတနေမိဂဒာယေအနုတရံဓမ္မစေကံပဝတိတံအပတိဝတိယံ ဓမ္မနေနဝါဗျမနေနဝါဒေဝေနဝါမာရေနဝါဗျံမှုနာဝါကေနာစီဝါလောကသမိန်တိနေမာနရတိနံဒေဝာနံတတ္တံသုတ်တဝါပရနေမိတာဝတဝတ္တိဒေဝာတတ္တမနုဿာဝေတုဧတံဘဂဝတာဗာရဏတိယံ ဣတိပတ္တနေမိဂဒာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံသမနေနဝါဗျံမနေနဝါဒေဝေနဝါမာရေနဝါဗျံမှုနဝါကေနာစီဝါလောကသမိန်တိဗရနေမိတဝတဝတိနံဒေဝနံတတ္ထံသုတ်တဝါ ဗြဟ္မကာယိကာဒေဝံတတ္ထမနုဿာဝေတုံဧတံဘဂဝတာဗာရဏတိယံဣတိပတနေမိဂဒာယေအနုတရံဓမ္မစကံပဝတ္တိတံအပတိဝတ္တိယံဓမ္မနေနာဝါဗျမ္မနေနာဝါဒေဝေနာဝါမာရေနာဝါဗျမ္မုနာဝါကေနာစီဝါ လောကသမိန်တိဣတိဟဒေနခနေနာဒေနလယေနာဒေနမုဟုတ်ဒေနာယာဝဗျမလောကတတောအဘုကေစီအယင်းစဓာတသဟာတိလောကဓာတုတံကံပိတံပကံပိတံပဝေတိအပမနောစဥလာရော ဩဘာသောလောကေပါတုရဟောတိအတိတ်ကံမဒေဝနံဒေဝ ानु ဘာဝန္တိအထာခောဘဂဝါဣမံဥဒါနံဥဒါနေတိအညာတိဝတ္တဘောကွန်တေညောအညာတိဝတ္တဘောကွန်တေညောတိဣတိဟိတံအာယတမတော ဂွန်းထေညတ္တဟေညာတိဂွန်းထေညောတွေဝနာမံဟောတိအထာခောအာယတမအညာတိကွန်တင်ညောဒိဋ္ဌဓမ္မောပတ္တဓမ္မောဝိရိဒဓမ္မောပရိယောဂန္လဓမ္မောဒိဏဝိစေကိသောဝိကတကထံကထောဝေတာရဇပတ္တောအပရပစ္စယော သတ္ထုသာသနေဘဂဝန္တံဧတတဝောစာလဘေယဟံဗန္တိဘဂဝတောတန္တိကေပပဇံလဘေယံဥပါသံပဒန္တိဧဟိဘိက္ခုတိဘဂဝါဩစာဒုက္ခတောဓမ္မောစရဗြဟ္မစရိယံသမ္မာဒုက္ခတ ဟန္တကိရိယာယာတိသာဝတတ္တအာယတမတောဥပသံပရာအဟောတိတိသာဓုဟောဘက်ကမျက်နာလေးမှာနည်းနည်းအတန်လေးပြင်ကျင်တယ်လောကတောင်းခွင် တုံလှုပ်လင်းဆိုတဲ့စကားလုံးလေးနားမှာအပမာနောစဥလာယောလို့မဆိုနဲ့ဥလာရောလို့ဆိုနော် ပါဠိမှာကြတော့ရကောက်ကိုကရတန်လေးဆိုရတယ်ရေမွန်လို့ဆိုတဲ့စကားလုံးမျိုးလို့ corporation တို့ရေမွန်တို့နော်အဲ့ဒီရကောက်အတန်အာရတန်နဲ့တူတယ်ရပလက်ကြတော့ရတန်တိုင်းဆိုတယ်ဒါကြောင့်ဥလာရောမဟုတ်ဘူးရောဟောဘာတော လောကေပါတုရဟောတိနော်အတိတ်ကမ္မဒေဝနံဒေဝနုဘာဝန္တိနောက်ဟောဘက်မျက်နှာမှာကွန်တင်ညမှုကွန်ဒင်ည ကွန်ဒင်ညအဲ့ဒါဓာရင်ကောက်အဲ့ဒါကောက်ကောက်ကလေးဆိုတော့တာတလင်းကျိတ်လူလူဓာရင်ကောက်လူလူဆိုတော့အတန်ကရောချတာနော်တာတလင်းကျိတ်ဆိုရင်မှောက်လို့မရဘူးသူကအထက်နဲ့အောက်ပဲနေတယ်ဓာရင်ကောက်ကျတော့မှောက်ပေးလိုက်တာနော်ဒါကြောင့်ကွန်ဒင်ညနော်ကွန်ဒင်ညဆိုတဲ့အတန်နဲ့ထွက်ပါကွန်တင်ညလို့မထွက်ပါနဲ့ကွန်ဒင်ညလို့ထွက်ပါအဲနောက်တစ်ခုပါပါလဲခုနက စရဗိမနအန်တန်တောအဲ့ဒါတော့မှန်တော့ပါပြီနော်အဲအညာတိနော်အညာတိတချို့တခါတလေဒီမှာတော့ခုတော့မကြပါဘူးတချို့နေရာမှာထွက်တယ်ညကနှလုံးဆင့်ထားတာနော်ညနှလုံးဆင့်တော့အညာတိကွန်ဒင်ညောဒီလိုထွက်တယ်အန်တပ်ပြလိုက်မယ်နော် ဓာတ်ပင်လည်းမဟုတ်ဘူး။ကိုင်းပြီးတော့ဦးဇင်းတို့မြန်မာလူကိုလည်းပဲအားလုံးအတိတ်ပဲကိုသိအောင်အခုလိုပဲတပိုက်စီဖြည်းဖြည်းလေးနော်ပူဇော်ကြရအောင်နောက်နေ့တွေကျတော့ဒါဒီအကုန်လုံးဦးဇင်းတို့မရွတ်နိုင်တော့ဘူးပါဠိလောက်ပဲဦးဇင်းတို့အဓိကထားပြီးတော့သွားတော့မယ်။အဲအားလုံးအဲဒီအခုနကဘေကုဏံပင်စားဝကိဏံဆိုတဲ့ဂါထာရဲ့နော်အ내အတိတ်ပဲကိုဦးဇင်းက ဟောရင်ကနေပြီးတော့မှတောင်းမေဆရာတော်ကြီးရေးတဲ့ကျမ်းဂန်ကနေပြီးတော့မှနည်းနည်းလေးခက်ကျင်းချင်းလေးပဲယူထားပါတယ်အနှစ်တည်းပဲသိရှင်နေမှာဆိုလို့အဲ့ဒါလေးကိုဒီဂါထာရဲ့မြန်မာပြန်၃ခုကိုလည်းပဲပေါင်းပြီးတော့အဲစုပေါင်းပြီးတော့ဖတ်လိုက်ကြရအောင်နော်ဓမ္မစစ်ကြာမွန်ဆိုတာကနေစပြီးတော့ဣတိပတနာအမည်ရှိသောဒါကောင်အပေါင်းတို့ဘေးဘေးမဲ့ဘေးရာမိဂဒာဝုံတော်၌ တတ္တလောကဤကိုယ်ွယ်ရာအစစ်ဖြစ်တော်မူသောမြတ်စွာဘုရားသည်ငါးပါးအစုဖြစ်ကြသည်ယဟန်အဖြစ်သို့မရောက်ကြသေးသောယသိအရှင်မြတ်တို့အားနိဗ္ဗာန်သို့ရောက်စေနိုင်သည့်အခြင်းမွန်မြတ်လာစွာသောအမည်ရှိသောမြမမင်းကြီးသည် တောင်းပန်အပ်သည့်ဖြစ်၍ သစ္စာလေးပါးမြတ်တရားကို ထင်ရှားပြလျက်ဟောတော်မူခဲ့လေပြီကျွမ်းမဲ့ဥသုံးအလုံးစုံသောနတ်မြမာပေါင်းတို့သည်နှစ်သက်ဝမ်းမြောက်အပ်သောလူနတ်နိဗ္ဗာန်သုံးတန်သောချမ်းသာတံပတ္တိကို ပြည်စေနိုင်သော ထိုဓမ္မစစ်ကြာတရားဒေသနာတော်ကိုဈာနာယသူလုံးစုံများစွာ တတ္တဝါပေါင်းတို့ဤအကျိုးစီးပွားအလို့ငါဟောသူတော်ကောင်းတို့ ပုပ္ပဧခရာပြီးပြင်းစွာဖြင့်ညီညာဖြာဖြာရွတ်ဖတ်ကြပါကုန်စို့ခါတပါး၌ဘုံတော်ကြီးသောမြတ်စွာဘုရားသည်ဗာရဏတိပြည်နေပြည်တော်အနီးရှေခါခေဟောင်းယသိသူမြတ်အပေါင်းတို့၏ သစ်ဆင်းရာသာသမင်အပေါင်းတို့ကိုဘေးမဲ့ပေး၍မွေးရာဖြစ်သော မိဂရာဝုံတော်ကြီး၌တရင်သုံးနေတော်မူ၏ထိုသို့တရင်သုံးတော်မူသောအခါ၌မြတ်စွာဘုရားသည်ဂွန်တင်ညဝပ္ပဗတ္တိယမဟာနံအတ္တစီဟုငါးပါးအစုရှိကြကုန်သောယဟန်တို့ကိုခေါ်တော်မူ၏ ယဟန်တို့ယဟန်ဖြစ်သူသည်အစွန်းနှစ်ပါးတို့ကို မမီဝဲအကုန်အဘယ်နှစ်ပါးတို့နီယုံညံ၍ရွာသူတို့ဤအကျင့်ဖြစ်သောပုထုဇဉ်တို့ဤအလေးအကျင့်သာဖြစ်၍အရိယာတို့ဤအလေးအကျင့်မဟုတ်သောအကျိုးစီးပွားနှင့်မဆက်ရှင်သောကာမဂုဏ်တို့၌ကာမဂုဏ်ချမ်းသာကိုကန့်ညီသောအာဖြင့် အဘံပံတလဲလဲလိုက်စားအားထုတ်ခြင်း၎င်းကိုစိတ်တို့ဤဆင်းရဲခြင်းကို ဖြစ်စေတတ်သော အရိယာတို့ဤအကျင့်မဟုတ်သော အကျိုးစီးပွားနှင့်မဆက်ရှင်သော ကိုပင်ပန်းမှုကို အားထုတ်ခြင်း၎င်းဤနှစ်ပါးတို့သည်ယဟန်တို့ယေဆုံးနှစ်ပါးတို့သို့ သစ္စာလေးပါးကိုသိရန်အလို့ငါဖြစ်၏နိဗ္ဗာန်ကိုမျက်မှောက်ပြုရန်အလို့ငါဖြစ်၏ယဟန်တို့ငါဖရာသည်တည်တော်မူအပ်သောပညာမျက်စိကိုပြုတတ်သောဉာဏ်မြင်ကိုပြုတတ်သောကိလေသာငြိမ်းခြင်းထူးသောဉာဏ်ဖြင့်သိခြင်းသစ္စာလေးပါးကိုသိခြင်းနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငါဖြစ်သော ထိုအလေအလတ်ဖြစ်သောမြတ်သောအကျင့်ကအဘယ်ပါနီအင်္ဂါ၈ပါးရှိသောဤအရိယာမေပင်ဒီဤအင်္ဂါ၈ပါးရှိသောအရိယာမေဟူသည်အဘယ်နီမန်စွာသိမြင်ခြင်းတမ္မာဒိဋ္ဌိမန်စွာကြံစီခြင်းတမ္မာသင်္ကပ္ပတမ္မာဝါစာ မန်စွာပြုလုပ်ခြင်းတမ္မာကမ္မန္တာမန်စွာသင်မွေးခြင်းတမ္မာအာဇီဝမန်စွာအားထုတ်ခြင်းတမ္မာဝါယာမမန်စွာအောက်မေ့ခြင်းတမ္မာတမ္တိမန်စွာတည်ကြည်ခြင်းတမ္မာတမာတိတို့ပေတိယဟန်တို့ငါဖရာသည် အထူးသဖြင့်တည်တော်မူသောပညာမျက်စီကိုပြုတတ်သော ဉာဏ်အမြင်ကိုပြုတတ်သောဤအလေအလတ်ဖြစ်သောမြတ်သောအကျင့်သည်ကိလေသာငြိမ်းရန်အလုံးငါဖြစ်၏ထူးသောဉာဏ်ဖြင့်သိရန်အလုံးငါဖြစ်၏သစ္စာလေးပါးကိုသိရန်အလုံးငါဖြစ်၏နိဗ္ဗာန်ကိုမျက်မှောက်ပြုရန်အလုံးငါဖြစ်၏ယဟန်တို့ဤဒီကဆင်းရဲဖြစ်သောအရိယာတို့ဤအမှန်တရား ဒုက္ခရိယာသစ္စာပေတိဒီနေရာခြင်းဒီလဲဆင်းရဲဤအိုးရခြင်းဒီလဲဆင်းရဲဤနာရခြင်းဒီလဲဆင်းရဲဤဒေရခြင်းဒီလဲဆင်းရဲဤမချစ်သောသူတို့နှင့်အတူနေရခြင်းဒီလဲဆင်းရဲဤချစ်သောသူတို့နှင့်ကွယ်ကွင်းရခြင်းဒီလဲဆင်းရဲဤလိုခြင်းရာကို မရခြင်းဒီလဲဆင်းရဲဤ အကျဉ်းအားဖြင့်ဇွဲလန်းရာ အာယုံဖြစ်သောခန္ဓာ၅ပါးတို့သည်လည်းဆင်းရဲကုန်၏ယဟန်တို့ဆင်းရဲဤအကြောင်းဖြစ်သော အရိယာတို့ဤအမှန်တရားသမှုတရားအရိယသစ္စာပေတိအကျဉ်တနာသည်ဘဝတည်း၌ဖြစ်စေတတ်၏နေသေးခြင်းတမဲခြင်းနှင့် တကွဖြစ်၏ ထိုတို့အာယုန်၌လွန်စွာတတ်နှင့်နှစ်သက်တတ်၏ထိုတမိမှုကတဏှာဟုသည်အဘယ်နည်းကာမ၌တမိမှုကာမတဏှာဒီမြဲဤယူသောတတ္တဒဒိဋ္ဌိနှင့်တကွဖြစ်သော တမိမှုဘဝတဏှာဒေလျင်ပြတ်ဆဲဤဟုယူသောဥစ္စေဓာဒိဋ္ဌိနှင့်တကွဖြစ်သော တမိမှုဝိဘဝတဏှာတို့သည်ယဟန်တို့ ယေတိကချုပ်ရာအရိယာတို့ဤအမန္တရားနိရောဓအရိယသစ္စာပေတိယင်ဆင်းရဤချုပ်ငင်းရာဟုသည်ထိုတတ်မင်မှုတနာဤသာလျင်အကျွင်းမဲ့ဆွဲမင်မှုကင်းပြောက်ချုပ်ငင်းရာစွန့်လွတ်ရာတဖန်စွန့်လွတ်ရာလွမြောက်ရာမကန့်ညိရာနိဗ္ဗာန်ပင်ဖြစ်၏ယန္တုဤတိကား ဆင်းရဲဤချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့ဤအမှန်တရားမေဃအရိယသစ္စာပေတိဤအရိယာမေတိအင်္ဂါ၈ပါးရှိ၏အင်္ဂါ၈ပါးတို့ဟူသည်ကမန်စွာသိမြင်ခြင်းတမ္မာဒိဋ္ဌိမန်စွာကြံစည်ကြံခြင်းတမ္မာသင်္ကပ္ပမန်စွာ ပြောဆိုခြင်းတမ္မာဝါစာ မန်စွာပြုလုပ်ခြင်းတမ္မာကမ္မန္တာမန်စွာအသက်မွေးခြင်းတမ္မာအာဇီဝမန်စွာအာထုတ်ခြင်းတမ္မာဝါယာမမန်စွာ အောက်မေ့ခြင်းတမ္မာတတိမန်စွာဒီကြည်ခြင်းတမ္မာသမာဓိတို့ပေသည်ယန္တောဤတရားသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရား ဒုက္ခအရိယသစ္စာမြည်ဤဟုဘုရားမဖြစ်မီရှေ့ကမကြားဘူးကုန်သောဒုက္ခသစ္စာတရားတို့၌ငါဘုရားအားပညာမျက်စီသည်ထင်ရှားဖြစ်၏အတိညာဏ်သည်ထင်ရှားဖြစ်၏အပြားအားဖြင့်တည်ရသောဉာဏ်ပညာသည်ထင်ရှားဖြစ်၏ထိုတွင်၍တည်မြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏ အလင်းရောင်သည်ထင်ရှားဖြစ်ယဟန်တို့ငါဖရာသည် ဖြစ်သောအရိယာတို့ဤအမှန်တရားဒုက္ခအရိယသစ္စာကိုစင်စစ်ပိုင်းခြား၍သိတတ်၏ဟုငါအားဖရာမဖြစ်မီရှေးကမကြဘူးကုန်သောဒုက္ခသစ္စာတရားတို့၌ငါဖရာဤပညာမျက်စိသည်ထင်ရှား ဖြစ်၏ အတိညာန်သည်ထင်ရှားဖြစ်၏အပြာအဖြင့်တိတတ်သောဉာဏ်ပညာသည် ထင်ရှားဖြစ်၏ထိုတွင်၍သိမြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည် ထင်ရှားဖြစ်၏ယဟန်တို့ငါဘုရားသည် ထိုဆင်းရဲဖြစ်သော အရိယာတို့၏အမှန်တရားဒုက္ခအရိယသစ္စာကို ပိုင်းခြား၍သိခဲ့ပြီးပြီဟု ငါအားဖျားမဖြစ်မီရှေးကမကြဘူးကုန်သောဒုက္ခသစ္စာတရားတို့၌အာဖျားဤပညာမျက်စိသည်ထင်ရှားဖြစ်၏အတိညာန်သည်ထင်ရှားဖြစ်၏အပြာအားဖြင့်တည်တတ်သောဉာဏ်ပညာသည်ထင်ရှားဖြစ်၏ထိုတွင်၍သိမြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်၏ယန္တော ဤတရားသည်ဆင်းရဲခြင်းဤအကြောင်းဖြစ်သော အရိယာတို့ဤအမှန်တရားသမှုတရားအရိယသစ္စာမြည်ဤဟုငါအားဖျားမဖြစ်မီရှေးကမကြဘူးကုန်သောသမှုတရားသစ္စာတရားတို့၌ပညာမျက်စိသည် ထင်ရှားဖြစ်၏အသိဉာဏ်သည် ထင်ရှားဖြစ်၏အပြားဖြင့်သိတတ်သောဉာဏ်ပညာသည်ထင်ရှားဖြစ်၏ ပြင်းမြင်တတ်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏ထင်ရှားဖြစ်၏ယဟန်တို့ထိုဆင်းရဲခြင်းဤအကြောင်းဖြစ်သောဤအရိယာတို့ဤအမှန်တရားသမှုတရားအရိယသစ္စာကိုပယ်အပ်၏ဟုငါအားဖျားမဖြစ်မီရှေးကမကြားဘူးကုန်သောသမှုတရားသစ္စာတရားတို့၌ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ်၏ အတိညာန်သည်ထင်ရှားဖြစ်၏အပြားအဖြင့်တိရသောဉာဏ်ပညာသည် ထင်ရှားဖြစ်၏ထိုတွင်ရွယ်သိမြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်၏ယဟန်တို့ထိုဆင်းရဲခြင်း၏အကြောင်းဖြစ်သောဣရိယာတို့၏အမှန်တရားသမှုတရားအရိယသစ္စာကိုပဲပြီးပြီဟုငါအား ဘုရားမဖြစ်မီရှေကမကြဘူးကုန်သောသမှုရိယာသစ္စာတရားတို့၌ငါဘုရားဤပညာမျက်စီသည် ထင်ရှားဖြစ်၏အသိဉာဏ်သည်ထင်ရှားဖြစ်၏အပြားအဖြစ်တည်ရသောဉာဏ်ပညာသည် ထင်ရှားဖြစ်၏ထိုတွင်၍သိမြင်တတ်သောဉာဏ်ဝိဇ္ဇာသည် ထင်ရှားဖြစ်၏အလင်းရောင်သည် ထင်ရှားဖြစ်၏ယန္တုဤနိဗ္ဗာန်သည် ဆင်းရဲခြင်းဤချုပ်ရာဖြစ်သောအရိယာတို့ဤအမှန်တရားនិရောဓအရိယသစ္စာမြည်ဤဟုငါအားဖျားမဖြစ်မီရှေကမကြားဘူးကုန်သောនិရောဓသစ္စာတရားတို့၌ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ်၏အသိဉာဏ်သည်ထင်ရှားဖြစ်၏အပြားအဖြင့်တည်တတ်သောဉာဏ်ပညာသည်ထင်ရှားဖြစ်၏ ထိုတွင်၍တည်မြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်၏ယဟန်တို့ချုပ်ရာဖြစ်သောအရိယာတို့၏အမှန်တရားနိရောဓအရိယသစ္စာကိုမျက်မှောက်ပြုအပ်၏ဟုငါအားဖျားမဖြစ်မီရှေကမကြားဘူးကုန်သောနိရောဓသစ္စာတရားတို့၌ ငါဖရာဤပညာမျက်စီသည်ထင်ရှားဖြစ်၏အတိညာသည်ထင်ရှားဖြစ်၏အပြာအဖြင့်တိရသောဉာဏ်ပညာသည်ထင်ရှားဖြစ်၏ထို့တွင်၍သိမြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်၏ယဟန်တို့ချုပ်ရာဖြစ်သောအရိယာတို့၏အမှန်တရားនិရောဓသစ္စာကို မျက်မှောက်ပြုပြီးပြီဟုငါအားဖျားမဖြစ်မီရှေကမကြာဘူးကုန်သောនិရောဓသစ္စာတရားတို့၌ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ်၏အသိဉာဏ်သည်ထင်ရှားဖြစ်၏အပြားအဖြစ်တည်တတ်သောဉာဏ်ပညာသည် ထင်ရှားဖြစ်၏ထို့တွင်၍တည်မြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်၏ ယံတို့ဤတရားသည်ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့ဤအမှန်တရားမေဃသစ္စာမြည်ဤဟုငါအားဖျားမဖြစ်မီရှေကမကြဘူးကုန်သောမေဃသစ္စာတရားတို့၌ငါဖျားဤပညာမျက်စီသည် ထင်ရှားဖြစ်၏အတိညာသည်ထင်ရှားဖြစ်၏ အပြံအားဖြင့်တည်တတ်သောဉာဏ်ပညာသည် ထင်ရှားဖြစ်၏ထိုတွင်၍တည်မြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည် ထင်ရှားဖြစ်၏ယန္တောကြည်ချုပ်ရာနိဗ္ဗာန်သို့ ရောက်ကြောင်းအကျင့်ဖြစ်သောဤအရိယာတို့ဤမန္တရားမေဃအရိယသစ္စာကိုဝါမြအဤဟုငါအားဖျားမဖြစ်မီရှိက မကြားဘူးကုန်သောမေဃသစ္စာတရားတို့၌ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ်၏အတိညာသည်ထင်ရှားဖြစ်၏အပြားအဖြင့်တည်တတ်သောဉာဏ်ပညာသည်ထင်ရှားဖြစ်၏ထိုတွင်၍သိမြင်သောဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်၏အလင်းရောင်သည် ထင်ရှားဖြစ်၏ယန္တုထိုဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သော ရိယာတို့ဤအမှန်တရားမေဃရိယသစ္စာကိုပွားများပြီးပြီဟုငါအားဘုရားမဖြစ်မီရှိကမကြားဘူးကုန်သောမေဃသစ္စာတရားတို့၌ပညာမျက်စိသည် ထင်ရှားဖြစ်၏အသိဉာဏ်သည် ထင်ရှားဖြစ်၏အပြားအဖြင့်တည်တတ်သောဉာဏ်ပညာသည်ထင်ရှားဖြစ်၏ ထိုတွင်၍တိထသောဉာဏ်ဝိဇာသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်၏ယံတို့ဤရိယာတို့ဤအမှန်တရား၄ပါးတို့၌ဤသို့သုံးပါးသော အပြန်12ပါးသောအချင်းရာရှိသောမံကန်သောဉာဏ်အမြင်မစင်ကြယ်သည်သည်မြကာလပတ်လုံးငါဘုရားသည် နမာနဗြမာတို့နှင့်တကွသောနလောကနှင့်တမနဗြမနမင်းများလူများနှင့်တကွသော လူလောက၌အတုမရှိသောအလုံးစုံသောတရားတို့ကို ကိုယ်တိုင်မှန်စွာသိသောအရတမေဉာဏ်ကိုသိပြီဟု၍ဝေမခံခဲ့ကြယဟန်တို့အမှန်တရားလေးပါးတို့၌ ဤသို့သုံးပါသော အပြံ12ပါးသောအချင်းအရာရှိသောမံကန်သောဉာဏ်အမြင်သည်စင်ကြယ်သောအခါ၌သာလျင်ငါဖရာသည်နတ်မာနတ်မြမာတို့နှင့်တကွသောနတ်လောကနှင့်တမနမြမနမင်းများလူများနှင့်တကွသော လူလောက၌အတုမရှိသောအလုံးစုံသောတရားတို့ကို ကိုယ်တိုင်မှန်စွာသိသောအရတမေဉာဏ်ကိုသိပြီဟု၍ဝန်ခံခဲ့၏ငါဤကိလေသာတို့မှလွတ်မြောက်မှုသည်မပြည့်စည်နိုင်ပြီဤကားအဆုံးစွန်သောဘဝသည်ယခုအခါဘဝတည်း၌ဖြစ်ခြင်းမရှိတော့ပြီဟုငါအာဉာဏ်အမြင်ပစ္စဝေခဏဉာဏ်သည်လည်းထင်ရှားဖြစ်ပေါ်ခဲ့ပြီဟု မိန်တော်မူ၏မြတ်စွာဘုရားသည်ဤစကားကို မိန်တော်မူလတ်သောဘင်္စာဝကိယံတို့သည် နှစ်လောကုန်သည် ဖြစ်၍မြတ်စွာဘုရားဤစကားတော်ကိုဝမ်းမြောက်စွာလက်ခံကြလေကုန်၏ဤဂါထာမဖက်တက်တက်သော ဒေသနာတော်ကိုဟောကြားတော်မူလတ်သောအရှင်ကွန်းတင်ညအား ဖြစ်ခြင်းသဘောရှိသော တရားအလုံးစုံသည်ချုပ်ခြင်းသဘောရှိ၏ဟုကိလေသာမြူအငြိအကျေးကင်းသော တရားမျက်စိသောတာပတ္တိမဉ္ဇဏ်သည် ဖြစ်ပေါ်လာ၏မြတ်စွာဘုရားသည်ဓမ္မစစ်ကြာတရားတော်ကို ဟောတော်မူလတ်သောဣသင်ပတ္တနမိဂဒာဝုံတော်ဝေလောက၌ ယံပုံနာနတ်မြမတစုံတယောက်မြမဟောနိုင်သော အတုမရှိသောဤဓမ္မစစ်ကြတရားဒေသနာတော်ကိုမြတ်စွာဘုရားဟောတော်မူအပ်ပြီးဟုဘုံမစိုးနတ်တို့သည် ကောင်းကြီးပေတံကိုအဆင့်ဆင့်ကြွေးကြော်ကုန်၏ဘုံမစိုးနတ်တို့၏ကောင်းကြီးပေတံကိုကြား၍မြတ်စွာဘုရားသည် ပါရဏတိပိဣတိပတနာမိဂဒဝုံတော်ဝေလောက၌ယဟံဘုံနာနတ်မြမတစုံတယောက်မြမဟောနိုင်သောအတုမရှိသောဤဓမ္မစစ်ကြာတရားဒေသနာတော်ကိုမြတ်စွာဘုရားဟောတော်မူအပ်ပြီးဟုသာဓုမဟာရဏတ်တို့သည်အစဉ်စဉ်ကြွေးကြောကုန်၏သာဓုမဟာရဏတ်တို့၏ ခေါင်းကြည့်ပေသံကိုကြား၍ကြော်လိုက်ဒါဝတိန်သာနတ်တို့သည်ခေါင်းကြည့်ပေသံကိုအစင်စင်ကြွေးကြော်ကုန်၏ဒါဝတိန်သာနတ်တို့ဤခေါင်းကြည့်ပေသံကိုကြား၍ယာမာနတ်ညာမာတို့သည်နတ်တို့သည်နော်ယာမာနတ်တို့သည်ခေါင်းကြည့်ပေသံကိုအစင်စင်ကြွေးကြော်ကုန်၏ယာမာနတ်တို့ဤခေါင်းကြည့်ပေသံကိုကြား၍တုတိတာနတ်တို့သည် ကောင်းကြီးပေတံကိုအစဉ်စဉ်ကြွေးကြော်ကုန်၏ကောင်းကြီးပေတံကိုကြား၍နေမာနရတိနတ်တို့သည်ကောင်းကြီးပေတံကိုအစဉ်စဉ်ကြွေးကြော်ကုန်၏နေမာနရတိနတ်တို့၏ကောင်းကြီးပေတံကိုကြား၍ပရနေမိတဝတဝတိနတ်တို့သည်ကောင်းကြီးပေတံကိုအစဉ်စဉ်ကြွေးကြော်ကုန်၏ ပရနေမိတဝတဝတ္တိနတ်တို့ဤခေါင်းကြီးဘေဒံကိုကြား၍မြမပြည်၌ဖြစ်သောမြမတို့သည်ဗာရဏတိပြည်ဤတိပဒနာမိဂဒါဝံတော်ဝေလောက၌ယံဘုံနာနတ်မြမတစုံတယောက်မြမဟောနိုင်သောအတုမရှိသောဤဓမ္မစစ်ကြာတရားဒေသနာတော်ကို မြတ်စွာဘုရားဟောတော်မူအပ်ပြီဟုကောင်းကြီးပေတံကိုအစဉ်စဉ်ကြွေးကြော်ကုန်၏ဤသို့လျင်ထိုချိန်ထိုအခါထိုကာလတွင် အကနိဋ္ဌဇမပြည်တိုင်အောင်ကောင်းကြီးတန်သည်ပြန့်နှံ့၍တည်၏ဤတသောသော လောကဓာတ်သည်လည်းဒုံလှုပ်၏ပြင်းစွာဒုံလှုပ်၏ထဝန်းခြင်းဒုံလှုပ်၏ အတိုင်းမရှိ ကြီးမားသောအလင်းအယောင်လင်းသည်လဲလောက၌နတ်တို့ဤအာနုဘောကိုကြော်လွန်၍ထင်ရှားဖြစ်ပေါ်၏ထိုအခါမြတ်စွာဘုရားသည်ယန္တို့သည်သစ္စာလေးပါးတရားကိုသိလေပြီတကားယန္တို့ဂုံတင်မြသည်သစ္စာလေးပါးတရားကိုသိလေပြီတကားဟု ဥဒံကိုကျူးရင်တော်မူ၏ဤသို့ဥဒံကျူးရင်တော်မူသောကြောင့်အရှင်ဂုဏ်တင်ညာအားအညာတိဂုဏ်တင်ညာဟူ၍သာလျင်အမည်တွင်၏ထို့နောက်အရှင်အညာတိဂုဏ်တင်ညာသည်တရားကို သိမြင်မြင်ပြီးသည်ဖြစ်၍တရားသို့ရောက်ပြီးသည်ဖြစ်၍တရားကိုသိပြီးသည်ဖြစ်၍ ယုံမာခြင်းကိုကူမြောက်ပြီးသည်ဖြစ်၍သို့လောသို့လောတွေ့တော်ခြင်းကင်းပြီးသည်ဖြစ်၍ဖယားမာတပါဝိဇာတိုက်သူမရှိကုန်သည်ဖြစ်၍မြတ်စွာဘုရားကို အရှင်ဘုရားအကျွန်ုပ်သည်မြတ်စွာဘုရားထံ၌ရှင်အဖြစ်ကို ရလိုပါ၏ယဟန်အဖြစ်ကို ရလိုပါ၏ဟုလျောက်ထား၏ယဟန်လာလော့ တရားကိုကောင်းစွာဟောအပ်ပြီးဆင်းရဲဤအဆုံးကိုပြုခြင်းငါမြတ်သောအကျင့်ကိုကောင်းစွာကျင့်လောဟုမိန့်တော်မူ၏ထိုစကားတော်သည်ပင်လျင်ထိုအရှင်ဂုဏ်တင်ညဤပဇင်းအဖြစ်ပြီးစီလေ၏အာဒုအာဒုကဲဒီကတော့ပါဠိရော မြန်မာပြန်ရောဏိဒန်းအမွန်းနေရောပြည့်ပြည့်စုံစုံဟလာလာမဲ့ဓမ္မစကြာသဏ္ဍာန်ကြီးတွေ့တာအကျိုးပူဇော်တာပေါ့နော်ဒါတော့လာမဲ့အပတ်ဒီမှာတော့ဦးဇင်းပြောထားခဲ့တဲ့အတိုင်းပေါ့လေဓမ္မစကြာကိုအသေးစိတ်ပို့ချသွားမယ်တလုံးချင်းသွားမယ်နော်မြတ်စွာဘုရားဟောတဲ့တရားဟာပထမဆုံးဒါအမတန်အရေးကြီးတဲ့တရားဒီနေ့ဟလာ တမတာရွေးကောက်ပွဲစကားနဲ့ပြောမယ်ဆိုရင်ဒါမြတ်စွာဘုရားသာသနာစပြီးတော့မှဒီနေ့မှစပြီးကျင်ညာတာဖြစ်တဲ့တဲ့ဒါမြတ်စွာဘုရားဗုဒ္ဓဇင်မြတ် platform တွေပဲဒါဟုတ်တယ်မလားတမတာတမတာလောက်နေရကို platform ကိုမချပြိုင်ဘူးသူကလေးစားမှလဲလို့သူကယုံပါလဲဆိုတော့ကို platform ကိုမြဲမြဲကင်ထားရတယ်မကင်လို့ရှိရင် तू ကမယုံတော့ဘူးဒါကြောင့်မြတ်စွာဘုရားဒါ platform တွေချပြတာဒါကြောင့်နော် ကိုသိနေတာပဲတမတာလောင်းနေတာ platform ချမပြရင်ပြည်သူကအယုံကြည်မရှိဘူးဒီလူကဘာလုပ်မှလဲဟောလုပ်မှလဲဆိုဖြစ်တယ်လို့ပဲအဲ့ဒီခေတ်ကလည်းတည်တည်ချာချာယုံကြည်ချက်ကိုချမပြရင်မယုံကြည်ဘူးဒါကြောင့်မြတ်စွာဘုရားကဒီတရားတော်ထဲမှာဓမ္မစစ်ကြာကိုတရားဥဆိုပေမဲ့ရှင့်မှာဟောတာရှိတယ်နော်လာလိမ့်မယ်တွေ့လိမ့်မယ်ဘာတွေဟောထားတယ်လဲဒါပေမဲ့ဒီတရားချက်မှာတရားဥလို့သတ်မှတ်ကြတာဒါတော့အဲ့ဒါတွေကိုသိကျင်လို့ရှင်သင်္ဍမပြစ်ပါနဲ့ ဂျိုးမပြောဂျိုးတော့ကစက်အောက်သွားလဲဟိုတန်းဖြစ်သွားလိမ့်မယ်နော်နောက်လာမှာမဟုတ်တော့ဘူးဒါကြောင့်ဒီနေ့တော့ဒီလောက်ပဲထားကြအောင်ဆိုနော်ဦးဇင်းကြောင်းမှလည်းလှုပ်ရှားတယ်မပြတ်သေးလို့ gain အားလုံးတဏ္ဍသူတဏ္ဍသားများမိမိတို့ဒီနေ့တဏ္ဍတတာလေးကို အားလုံးတတ္တဝါတွေနဲ့မျှတန့်ဝေကြစို့နော်ေတို့ပြုရာမြတ်ဘုံညကြောင်းချမ်းမြအေးကြီးဘေးမဲ့မြည်သည် ရွှေပြည်ထုံးချောင်း လမ်းမကောက်ပဲထောက်ရောက်ရပါလို့ရုထိုဘဝကျင်လဲရလဲဒုက္ခဗိဒံယမ္မအပေါင်းမကောင်းဟုသမျှမတွေ့ရပဲတဗ္ဗဣစ္ဆာမင်္ဂလာကိုရွယ်ကားဒါတိုင်းရစေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနှင့် ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စ၍ရှိသည်များလုံဆုံးဘုံ31ဖြစ်ဖြစ်သည်များဝေနေရတို့ရာကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စီတော်အမြအမြအမြယူတော်မူကြပါကုန်လော သာဓုသာဓု